ဘုရားတို့ဒီနေ့2021ခုနှစ်ဖေဖော်ဝါရီလ5ရက်တောက်ကြနေ့ပေရီယာဒီပေရီယာမှာဆံလစကုပေရီယာမှာရှိတဲ့ထေရတော်ထေရဝရဓမ္မကမ္မဒါလန်စင်သင်္ချာမှုအပိုင်းပေါ့နော်ကိုယ်စခွန် ကြောင်းပိုင်းဓမ္မနုပဒနာပိုင်းကိုပြောတာပေါ့နော်ဒီဓမ္မနုပဒနာပိုင်းနဲ့နောက်ဆုံးပိုင်းရောက်သွားပြီနောက်ဆုံးပိုင်းကသစ္စာလေးပါးအပိုင်းပေါ့သစ္စာလေးပါးပြောနေတော့သစ္စာတရားတွေနဲ့မတိုင်ခင်ပေါ့လေသူနဲ့ဆက်ဆက်တဲ့တရားတွေပြောတော့ခက်ခဲတွေနဲ့နည်းမှုတွေရှိတော့မှားတာခက်ခဲတယ်နဲ့နည်းတယ်ဒါကြောင့်ဘုန်းကြီးအရင်ဘက်ကပြောတဲ့တရားလေးတွေထပ်ပြီးပြောပါမယ် ပိုမှန်ပြီးတော့အမောလို့ရှိရင်ဟိုတခါနာပြီးအောင်နေတဲ့ကြတာတွေရောထွေးပြီးရှုပ်ပေးသွားနေရှိတယ်။အဲရောအဲ့ဒါလေးတွေရှင်းရှင်းလင်းလင်းသိအောင်ကိုထပ်ပြီးပြောပါမယ်။ရင်ဘကဘုန်းကြီးတို့ဒီမှာသဘာဝသစ္စာနဲ့အရိယသစ္စာဆိုတာလေးဒါပြန်ပြောပါမယ်။သစ္စာကသဘာဝသစ္စာရအရိယသစ္စာရနှမျိုးရှိတော့ သဘာဝသစ္စာဆိုတော့လောကမှာသုံးနှုံနေရတယ်ပေါ့ဗျာအဖေတို့မိတို့သားတို့သမီးတို့လူတို့နတ်တို့ဒါတွေပေါ့လောကသုံးဆုံးသုံးနှုံနေတာခေါ်နေတာတွေဒါတွေကတော့လောကအနေနဲ့မှန်တာပေါ့ဗျာဒီလိုမှန်တဲ့အတွက်သမုဒိသစ္စာကိုသမုဒိသစ္စာခေါ်ရတော့ဒီခုပြောမှသမုဒိသစ္စာနဲ့ဘုန်းကြီးပါရင်ပြောမလဲဆို အဲပရမတ္တသစ္စာဒါရင်ပြောပါမယ်။ဘာဖြစ်ဒါနည်းနည်းခက်လို့ပြီးတော့မှသဘာဝသစ္စာနဲ့ပရမတ္တသစ္စာပြောပါမယ်နော်။သစ္စာကသမုဒိသစ္စာပရမတ္တသစ္စာဒီလိုမှတ်ထားမယ်နော်။ခုနကလောကမှာဖေတို့မေတို့သားတို့သမီးတို့ဒီလိုခေါ်ဖို့သုံးဆွဲတာဒါတော့သမုဒိသစ္စာလို့ဒါမှတ်ထားပါမယ်။နောက်ပရမတ္ထသစ္စာပရမတ္ထသစ္စာဆိုဖောက်ပြန်ပြောင်းလဲခြင်းမရှိတဲ့ မှန်တဲ့တရားခေါ်တာပေါ့ဗျာ။ဒါကြောင့်စာပေကျမ်းဂန်များမှာကျတော့ဗာပြောလဲဆိုတော့ပရမောဥတ္တမောအာဝိပိတောအထောပရမထောပရမမြတ်တယ်ဘာဖြစ်လို့မှလဲဆိုတော့မဖောက်မပြန်လို့မြတ်တယ်ပေါ့အထသဘောမဖောက်ပြန်တဲ့သဘောမြတ်တဲ့သဘောကိုဒါပရမတ္တသစ္စာခေါ်တယ်ဖောက်ပြန်တဲ့စကားပေါ့မဖောက်ပြန်တာရဲ့ဆန့်ကျင်ဘက်ဖောက်ပြန်တဲ့စကားဒါ နှစ်မျိုးရှိတဲ့လောကအနေနဲ့ဖောက်ပြန်တယ်ဆိုတာကပြောင်းလဲသွားတော့လည်းဖောက်ပြန်တယ်လို့ပြောအစဒီလိုမဟုတ်ဘူးခုတစ်မျိုးတစ်မျိုးပြောင်းလဲဖြစ်သွားတာမျိုးဒါဖောက်ပြန်တယ်ပါနောက်ဖောက်ပြန်တဲ့နောက်ဖောက်ပြန်တဲ့တစ်မျိုးကတော့မှန်မှန်ကန်ကန်မဟုတ်တဲ့ဟာတွေကို ဖောက်ပြန်တယ်မှုမမှန်တာပေါ့ဗျာဒါဖောက်ပြန်တယ်ပြောအဲတော့ဒီပရမတ္ထမဖောက်မပြန် မြတ်တယ်ဆိုတာဘယ်လိုမဖောက်ပြန်တယ်လဲမဖောက်မပြန်တာလဲစဉ်းစားဖို့လိုတာပေါ့နော်မပြောင်းလဲတာကို ဆိုလို့သလားမမမမမရွေးဖြစ်တာကိုဆိုလို့သလားဒါလေးစဉ်းစားဖို့လိုတယ်ဒီနေရာမှာပရမတ္ထမမမရွင်းကိုဆိုလိုတယ်မပြောင်းလဲတာကိုဆိုလိုတာမဟုတ်ဘူးမမမရွင်းလို့မှန်တယ်ဒါပြောရတော့မပြောင်းလဲပဲမပြည့်စည်ပဲဖြစ်နေလို့ဆိုလိုတာမဟုတ်ဘူး မမာယွင်းဆိုမမာယွင်းမဟုတ်မှန်မှန်ကန်ကန်ဖြစ်တယ်မှန်တယ်လို့ဆိုတာပေါ့အဲ့တော့လောကမှာမပြောင်းလဲတဲ့အရာကနှစ်ခုရှိတယ်မပြောင်းလဲပဲမြဲနေတဲ့အရာနိဗ္ဗာန်နဲ့ပညာပေါ့ဗျာနိဗ္ဗာန်ဆိုတာကတော့ဘာလဲဆိုတော့ဖြစ်တတ်တဲ့တရားမဟုတ်ဗျဖြစ်တတ်တဲ့တရားမဟုတ်တော့မပြတ်ဘူးဗျနိဗ္ဗာန်ရဲ့သဘာဝဟာရှိနေပါတယ်နိဗ္ဗာန်တရားဆိုလည်းရှိနေတယ် ယဟနာဘောဂုံများနိဗ္ဗာန်တည်ပြီးကိလေသာကုန်ငြိမ့်သွားလို့ကိလေသာတွေမိပြီးတဲ့ကံတွေမရှိတော့ဘူးဗျာကံကဒီလက်ရှိဘဝတော့ပြုတ်လို့ပြီးဖြစ်ပေမဲ့လို့ဘဝတည်းယုံနာဆင်းရဲတွေမဖြစ်လို့အမြဲငြိမ့်အငြိမ့်တသဘောဟာရှိနေပါရှိနေလို့လည်းငြိမ့်နေအငြိမ့်တရှိနေတယ်မပြတ်ပါဘူးပေါ့ဒါကြောင့်အငြိမ့်တဟာအမြဲတဲ့သဘောဖြစ်တယ် မပြည့်စုံမြဲနေထင်ရှားရှိတဲ့တရားဖြစ်တယ်ဒါနိဗ္ဗာန်ကိုပြောတော့ပညာကတော့မရှိဘဲနဲ့မြဲနေတာနော်ပညာဘယ်တော့ဖြစ်လာလေဒီလိုလည်းပြောလို့မရပျောက်သွားတယ်လို့လည်းပျောက်သွားသလားဆိုဒီလိုလည်းပြောလို့မရပြန်ခုမှလူနာမည်တွေစဉ်းစားကြည့်လူနာမည်တွေမဲ့လာခုမှပေါ်လာသလိုလိုပါလို့ထင်ရတာဒီလိုမျိုးပြန်တကွက်ရှိမှမရှိတယ်စေကူးထဲမှာဖြစ်လာရင်တက်တက် ဒီလူသေးသွားတယ်ဟုတ်လားဒီလိုနာမည်ပျောက်သွားအလုံးမေ့ထိုင်တော့ပျောက်တယ်လို့လို့ရှိတော့ဒါပဲဒီနာမည်ကို ဖော်ထုတ်နေတဲ့ပုဂ္ဂိုလ်တယောက်ကပြောလိုက်နဲ့ပြန်ပေါ်လာတာဘုန်းကြီးတို့ဖျားလောင်ပေါ့လေးသိချင်းနဲ့ကဘာတသိန်းကာလာပါဖျားပြိတ္တဗျာတိခံခဲ့တယ်အဲ့ဒီအကြောင်းအရာတွေပေါ့ဒီပင်နာမြတ်စွာဘုရားလက်ထက်ငွေလေးသိချင်းနဲ့ကဘာတသိန်းကာသူမိသားယသိဘဝနဲ့ဗျာတိခံခဲ့တယ် ဒီကြားကာလအတွင်းမှာဘယ်သူမှမပေါ်နိုင်ဘူးပြောင်းလာကြာပြီပဲဘုန်းကြီးတို့ဘုရားကရမပေါ်လာတဲ့ခါကျတော့ဖះထုတ်ပေါ်လိုက်တော့ဒါတွေပြန်ပေါ်လာတယ်နောက်လေဘလောက်ကြာကြာပေါ့လေထုတ်ဖော်နိုင်တဲ့ပုံကိုရှိနေတော့ဒါပေါ်လာအောင်ပါပဲဒါကြောင့်ပျောက်မသွားဘူးပညာဆိုတာရှိလည်းမရှိဘူးပျောက်လည်းပျောက်မသွားဘူးမြဲတယ်လို့ဆိုတာဒါကြောင့်ပညာမဖောက်ပြန်ဘူး ဖောက်ပြန်တဲ့တရားဘုန်းကြီးတို့ပရမတ္ထဖြစ်တဲ့စိတ်စေတသိက်ယုတ်တရားတွေပဲစိတ်စေတသိက်ကိုနံခေါ်တာပေါ့နော်ဉာဏ်ရုပ်ပေါ့ဒီတရားတွေကြည့်လိုက်ပေါ့စိတ်ပဲဖြစ်စေတသိက်ပဲဖြစ်ရုပ်ပဲဖြစ်ဥပတိပင်ဥပတိပင် ဖြစ်တည်ပြဖြစ်တည်ပြအဲ့လိုခဏခဏပြောင်းလဲနေတာပဲအကြောင်းတရားတွေကြောင့်ကြိုးတရားအသက်တွေဖြစ်ပေါ်လာအမြဲတမ်းပြောင်းလဲနေတာဟိုမြင်သိစိတ်တို့ဘာလို့ဆိုရင်သူကအကြောင်း တရားတွေပေါင်းစုံလို့ဖြစ်လာမြင်သိစေကြားသိစေဒါကြောင့်ပရမတ်ကတော့မှန်တဲ့တရားပညာကတော့မမှန်တဲ့တရားပရမတ်ဆိုတာကတကယ်မှန်တဲ့တရားပေါ့ပညာကတော့တကယ်မမှန်တဲ့တရားဒီလိုတကယ်မှန်တဲ့တရားမဟုတ်ဘူးလို့ပြောအောင်လောကသမုဒိသစ္စာနဲ့လောကအနေနဲ့တော့ဒါအဖေပဲအမေပဲယောက်ျားမင်းဒါခေါ်တော့ ဒါတွေတေချာစီစစ်ခြင်းတော့ရုပ်တဘာနာမ်တဘာဝပဲတွေ့ပါပဲတေချာစီစစ်ခြင်းဓာတ်တော်တဘာဝတွေတွေ့တယ်နော်အမေဖေယောက်ျားမိန်းမသားသမီးဆိုမရှိဘူးဥမာ ပေးကြတာတော့ကားတို့လှဲတို့ကားတို့လှဲတို့ပစ္စည်းတွေကုန်ပေါက်ဆက်တာကားဖြစ်သွားလှဲဖြစ်သွားဒါဒီကုတစားစီဖြုတ်ချကြည့်လိုက်ရင်ကားဆိုတာပျောက်သွားလှဲဆိုတာပျောက်သွားဒီလိုပဲခန္ဓာကိုယ်ကြီးကိုတစားစီတစားစီ32ပုံပုံချလိုက်မယ် တို့မဟုတ်ဓာတ်သဘောတဘာဝတွေခွဲခြားလိုက်မယ်ဆိုရင်တော့မေဖေယောက်ျားမိန်းမဒါပြောက်သွားတာပဲအဲတော့ပရမတ်ကတော့ရှိနေတယ်ဘယ်ရောက်ခွဲကြည့်ရင်တော့ပညာကြတော့အဲ့လိုမရှိဘူးပညာကြတော့မမှန်တဲ့တရားပေါ့သူကတော့မမှန်တဲ့တရားဆိုတော့ဘာလဲဆိုတော့မျက်လက်ပြသလိုမျိုးပဲမျက်လက်ပြမျက်လက်ပြတော့ တကယ်ရှိတယ်လို့လို့တကယ်တမ်းကျတော့မရှိဘူးပညာကလည်းတကယ်စစ်စစ်ခြင်းမရှိဘူးပရမတ္ထဖြစ်တဲ့ယုံ nant တရားပဲရှိတော့ဒါကြောင့်မို့ပရမတ္ထဆိုမဖောက်မပြန်မှန်ကန်မြင့်မြတ်တဲ့အနေသောပရမတ္ထမဖောက်မပြန်မှန်ကန်ရမြတ်တယ်လို့ဒီလိုဆိုတော့ဗောလေပညာတိနဲ့ပရမတ္တိဒါလေးလည်းသိဖို့ရည်ကြည်တာပေါ့နော်ပညာတိကတော့ ဘာဖြစ်မလဲဆိုတော့အစင်းအောင်တစ်ခုမြင်ဒီစင်းအောင်လေးတွေပဲရပ်မနေဘူးပေါ့ဗျာတယောက်ယောက်တွေ့အခုဘုန်းကြီးရုပ်ကိုတွေ့သွားရင်ဒီလောက်တွေရပ်မနေဟောဒါဆရာတော်ဂေါတိတာပဲဒီလောက်တွေဖြစ်သွားဘဇဝေဘဝပဲရောက်တာပရမတ်သဘောမှာရပ်မနေဘူးဗျာပညာသဘောရောက်သွားတာပဲစင်းအောင်တစ်ခုမြင်ဒီလူမရောက်ရအောင်ဘုန်းကြီးတို့တရားရှုမှတ်တဲ့ပုဂ္ဂိုလ်ကြရှုမှတ်တိုင်းရှုမှတ်တိုင်းဘာလို့လဲ ကြိုးစားရှုမှတော့တဘာဝမြင်အောင်ဘာအာယုံမဲ့တွေ့တွေ့တဘာဝမြင်အောင် ရှုမှတ်နိုင်အောင်တဘာဝမြင်အောင်ရှုမှတ်နိုင်မှဒါရီကခုနကပညာသဘောပြောက်တော့တဘာဝမြောင်မရှုသေးရတော့ဗျာပညာမမြင်မနဲ့ပရမတ်တော့ပရမတ်နေမှာပရမတ်နေရာမှာပဲရှိနေမှာပဲနော်အဲတော့ဘောဓမြအာယုန်တွေကိုဘုန်းကြီးကတမာရီ မရှုမှတ်သေးမီသို့မဟုတ်မရှုမှတ်တတ်သေးခင်တရားတော်ရှုမှတ်ပါရင်တဘာဝမြောင်မရှုမှတ်တတ်သေးဘူးဆိုရင်မြတ်ဒီရောက်နေမှာပဲနော်သမာဓိရလာတဲ့အခါရှုမှတ်တတ်လာမယ်ဆိုရင်တော့ပညာတွေပြောက်တော့ပရမတ္ထတွေပရမတ္တဘာဝရောက်တော့မယ်ပေါ်လို့ပေါ်လာသမျှဒီပရမတ္ထအရုံကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ဖြစ်ပြီးပြအဲ့ဒီလိုခတ်သက်ပေါ်ခတ်သက်ပေါ်ခတ်သက်ပြောက်တာတွေမြင်လာရင်တော့ဗျာ ဒါတော့ခုနယောက်ျားမိန်းမပုံသဏ္ဍာန်နဲ့လို့လို့ပျောက်သွားတာပါလက်ခြေကောင်းကိုဒါတွေမတွေ့ရတော့ဘူးဗျာရုပ်သဘောကနာမ်သဘောပဲတက်တက်ပဲရှိပါလားဒီလိုမြင်လာပရမတ်ရောက်သွားတယ်ပေါ့ဗျာဒါကြောင့်အဲ့ဒီကြောင့်မှပရမတ်ရောက်သွားတဲ့ခါကျဘုန်းကြီးကသဘာဝသစ္စာနဲ့အရိယသစ္စာအကြောင်းပြောရတယ်အဲတော့သဘာဝသစ္စာဆိုတာသဘောတရားအနေနဲ့မှန်တဲ့သဘောပဲဘုရားက ကုသိုလ်တရားတွေဟောတာတွေအကုသိုလ်တရားတွေဟောတာတွေကုသိုလ်မဟုတ်အကုသိုလ်မနဲ့ဗျာဒတရားဒါလည်းမှန်တာဒုက္ခဝေနာဒုက္ခဝေနာဘုရားဒါလည်းမှန်တာဒါသဘာဝတရားတွေဖြစ်လို့မှန်တယ်ပြောတော့အရိယသစ္စာဆိုတာကတော့အရိယာတို့သိရတဲ့အရိယာနယ်ပယ်ရောက်တဲ့ခါကျသိရတဲ့တရားမျိုးပေါ့နော်အရိယာနယ်ပယ်ရောက်တဲ့ခါကျအဲ့လိုကွဲမသွားတော့ကုသိုလ်အကုသိုလ်ဒုက္ခဝေနာဒုက္ခဝေနာဥပ္ပကဒီလိုကွဲမသွားတော့ လောကီတရားမှန်သမျှအကုန်လုံးဟာဒုက္ခသစ္စာပဲလို့ဆင်းရဲကြီးပဲလို့ဒီလိုမြင်သွားတာအရိယတို့သိရတဲ့သစ္စာလေးပါးဟာအရိယသစ္စာတရားလို့ဒီလိုမှတ်ထားပါဗျာအရိယပုဂ္ဂိုလ်တွေဟာဝိပဿနာဉာဏ်နဲ့မဉဏ်ဖုံဉဏ်ဒါတွေနဲ့ထိုးထွင်းသိရတဲ့သစ္စာတရားကိုအရိယသစ္စာတရားလို့ခေါ်တော့အဲ့ဒီအရိယသစ္စာတရားကို ညာသောအပြင်တော့ဒီမှာစာစာပေနဲ့တိုင်သုံးထားတယ်ဒီသစ္စာလေးပါးတရားတွေမှာကျွန်တော်ဘာသုံးထားလဲဆိုဒုက္ခရိယသစ္စာဒီလိုသုံးထားဒုက္ခရိယသစ္စာဒုက္ခရိယသစ္စာဆိုတာဘာလဲဆိုတော့ဆင်းရဲဆင်းရဲပဲလို့အရိယာပုဂ္ဂိုလ်တွေသိရတဲ့သစ္စာတရားပေါ့ဒါဒုက္ခသစ္စာအတူတူပဲ နောက်တစ်ခုကတော့သမုဒိယသစ္စာကြဒုက္ခသမုဒိယအရိယသစ္စာဆင်းရဲဖြစ်ကြောင်းတရားလို့အရိယဒါတွေကဆင်းရဲဖြစ်ကြောင်းတရားပဲလို့အဲ့လိုသိတာပေါ့အရိယပုဂ္ဂိုလ်သိသွားတာချုပ်ပြောရင်လည်းဒါဒုက္ခသစ္စာနဲ့သမုဒိယသစ္စာဒီသစ္စာနှစ်ပါးကိုဘုန်းကြီးတို့လောကီသစ္စာလို့ခေါ်ပါတယ်နောက်ဒုက္ခនិရောဓသစ္စာဆင်းရဲချုပ်ငြိမ်းရာတရားပဲနေမှာပဲလို့ဒါသိတာအရိယပုဂ္ဂိုလ်တွေအဲ့လိုသိပါ ဒုက္ခနိရောဓဂามိနိပရိပဒအရိယသစ္စာဆင်းရဲချုပ်ငြိမ်းဟာရောက်ကြောင်းဖြစ်တဲ့မဂ္ဂင်တရားပဲအရိယပုဂ္ဂိုလ်ကသိသွားတာဒါကြောင့်မို့အရိယသစ္စာလို့ခေါ်ဒီသစ္စာနှစ်ပါးကိုတော့နိရောဓသစ္စာနဲ့မဂ္ဂသစ္စာပေါ့နော်ဒီသစ္စာနှစ်ပါးကိုတော့ဘုန်းကြီးတို့လောကုတ္တသစ္စာလို့ခေါ်တယ်အဲတော့သစ္စာလေးပါးဗမာလိုနားလည်အောင်ပြောရင်တော့ကောင်းတာကောင်းတာဖြစ်ခြင်းအကြောင်း ဒီဒီမကောင်းတာပေါ့လေမကောင်းတာမကောင်းတာဖြစ်ခြင်းအကြောင်းဒီမကောင်းတာတွေငြိမ်းဖို့မကောင်းတာငြိမ်းဖို့အကြောင်းဒီလိုလေးမျိုးလို့ရတော့နော်မကောင်းတာကိုပယ်ခြင်းမကောင်းတဲ့အကြောင်းကိုပယ်အောင်ရှုရတာပေါ့ဗျာယောဂဖြစ်လာယောဂပျောက်ဖို့ယောဂဖြစ်ခြင်းအကြောင်းရှာဝေကုမှယောဂရှင်းရှင်းလင်းလင်းပျောက်တယ်အကြောင်းရှာမကုနိုင်တော့လေယောဂလုံးဝမပျောက်နိုင်ဘူးဗျာ ဒီလိုပါပဲအရာအလုံးဟာအကြောင်းကျိုးဆက်ဆက်ဖြစ်နေမကောင်းတာဖြစ်ရင်မကောင်းတာဖြစ်လာရင်မကောင်းတာဖြစ်ခြင်းရဲ့အကြောင်းရင်းရှိတယ်မကောင်းတာမလို့ခြင်းမကောင်းတာမလို့ခြင်းရဲ့အကြောင်းရင်းကိုရှာပြီးတော့ပယ်ရမှာပေါ့ကောင်းတာဖြစ်ခြင်းကောင်းတာဖြစ်ခြင်းအကြောင်းရင်းကိုရှာမယ်အဲ့ဒါတွေကိုလောက်အောင်ဓမ္မဒါနဲ့ဘုန်းကြီးတို့ကောင်းတာဖြစ်မှာဒါကြောင့်အရိယပုဂ္ဂိုလ်ကြီးကခုနကဘုန်းကြီးတို့ ဆင်းရဲအမှန်ကိုလည်းသိတယ်ပေါ့ဒါကြောင့်ဗုဒ္ဓဒုက္ခံဣဒံဒုက္ခသစ္ဆံယထာဘုဒ္ဓပစ္ဆနာတိဒီဘုန်းကြီးတို့မျက်စိနာလျာကိုယ်စိတ်ကိုယ်ခန္ဓာကိုယ်ကြီးမှာရှိတာပေါ့ဒီဓာရ6ပါးမှာဖြစ်ပေါ်လာတဲ့အာယုန်တွေပေါ့ဗျာယုံ nant တရားတွေဒါတွေကိုသူတို့ကအရိယပုဂ္ဂိုလ်များကြောင့်ပေါ်ပြီးတော့ဖြစ်ပြီးပြတ်ဒီလိုမြင်တော့ပေါ်ပြီးဖြစ်ပြီးပြတ်နေတဲ့အတွက်ဒုက္ခသစ္စာတရားလို့ဒီလိုမှန်တိုင်းသိသွားတော့ပေါ့ဗျာဒီဒုက္ခသစ္စာ ဒီဒုက္ခတရားရဲ့ဖြစ်ချင်းဖြစ်ကြောင်းတရားပေါ့လေဖြစ်ချင်းရဲ့အကြောင်းတရားသမုဒိယသစ္စာလည်းသိတာဒုက္ခတို့သမုဒိယတို့ဒါတွေငြိမ့်သွားငြိမ့်သွားတဲ့နေရာကိုလည်းသိလိုက်တယ်ဒါနိရောဓသစ္စာခဏတာငြိမ့်တာမဟုတ်အများနဲ့ငြိမ့်သွားဒီဆင်းရဲတွေဆင်းရဲဖြစ်ကြောင်းတွေငြိမ့်တဲ့အကျင့်ဒါမေကသစ္စာမေက၈ပါးဒါလည်း အလိုလိုမငြိမ်းဘူးပြကြင့်မှငြိမ်းတယ်ဒါလေးမှတ်ထားဖို့ဒီသစ္စာထဲမှာဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေကြတော့တတ္တဝါတွေတတ္တဝါတွေတာနာမှာကြတော့ဘယ်သစ္စာတွေကရှိနေတယ်လို့မေးရင်လူတိုင်းလူတိုင်းမှာဘာသစ္စာတွေရှိဒုက္ခသစ္စာနဲ့ဒုရိယသစ္စာပေါ့ဒီနှစ်ပါးပဲရှိတော့မေဃသစ္စာဆိုတာက အရိယာမေရလာမှဒါမေဃသစ္စာဖြစ်တော့ နိရောဓသစ္စာဆိုတော့ဒီအရိယမနဲ့မျက်မှောက်တွေ့မြင်သွားတဲ့အခါမှာအရိယသစ္စာဖြစ်တာဒါရပြောရင်မညောဖွညာရမှာဒီမကသစ္စာနဲ့အရိယသစ္စာဖြစ်နိုင်တော့ဒါကြောင့်မို့ဒီနိရောဓသစ္စာမကသစ္စာအရိယပုဂ္ဂိုလ်တွေနဲ့ဆိုင်တယ်အရိယမဖြစ်သေးတဲ့တာမန်ပုရုဇဉ်ပုဂ္ဂိုလ်တွေကြတော့ဒုက္ခသစ္စာနဲ့သမုဒယသစ္စာနှစ်ပါးပဲဖြစ်တယ်ဒါပဲမှတ်ထားပါဗျအမြဲတမ်း ပုရုဇဉ်တဏ္ဍာမှာဒုက္ခသစ္စာအမြဲဖြစ်နေတော့အဲ့လိုဖြစ်နေရတဲ့ဒီရတ6ပါးမှာပေါ်လာတဲ့အာယုန်ဒီပေါ်မှာအဲ့ပေါ်မှာတာယာမယ်နှစ်သက်မယ်သဘောကြမယ်ဒါလေးတွေဖြစ်ပေါ်လာရင်တော့သူရိယသစ္စာလည်းဖြစ်တော့အဲ့တော့သစ္စာလေးပါ သစ္စာလေးပါကိုဘုရားဘယ်လိုအစီအစဉ်နဲ့ဟောထားလဲဒါလေးလည်းသိထားဖို့လိုတော့နော် သစ္စာလေးပါ ဟောပုံအစီအစဉ်ကတော့ဒီကမ္ဘာလောကကြီးတစ်ခုလုံးပေါ့လေကြည်လိုက်လို့ဒုက္ခဖြစ်နေရတယ် များတယ်ဒုက္ခဖြစ်နေတာကြီးပဲခုဘယ်ဟာပဲကြည်ရုပ်ဘယ်နိုင်ငံပဲကြည်ဘယ်နေရာပဲကြည်ကြည်ဒုက္ခတွေကြွတွေ့နေဒါကြောင့်မို့ကမ္ဘာလောကကြီးတစ်ခုလုံးမှာဒုက္ခဖြစ်နေပုံရှိဥစွာဟောပြညွန်ပြတော်မူလို့ဘုရားကဒုက္ခသစ္စာကိုအရင်ဟောတယ်ဒီဒုက္ခတရားဆိုတာအကြောင်းပဲဖြစ်တာမဟုတ်ဘူးဗျနော်အကြောင်းရှိတယ်အဲ့ဒီအာယုန်တွေမှာနှစ်သက်မှုတွေ့တာမှုမြန်နှုတ်မှုကြောင့်ဖြစ်လာတာဒါကြောင့်မို့ တွေ့တောင်မှုကြောင့်ဖြစ်လာတယ်တွေ့တောင်မှုတဏှာကြောင့်ဖြစ်သိစေလိုတဲ့အတွက်သမှုရိယသစ္စာကိုဆက်ဟောတာဒီဒုက္ခသဘောတွေသမှုရိယသဘောတွေမြင်လာမယ်မြင်လာပြီးငြင်းငွေစိတ်ပြက်ဒါတွေကငြိမ့်သွားလောက်ရမယ်ငြိမ့်ရဆိုတာရှာဖို့အတွက်နေထောတာသစ္စာဟောတာနိရောဓသစ္စာကနိဗ္ဗာန်ကိုပေါ့ဗျာနိဗ္ဗာန်ကိုရောက်ဖို့ရှာဖို့အတွက်နိရောဓသစ္စာဟောတာဒီတော့နိရောဓသစ္စာနိဗ္ဗာန်ကို သွားရင်လည်းဒီတိုင်းတော့မရောက်ဘူးဗျာကျင့်ရတော့အဲနိဗ္ဗာန်ကိုသွားတဲ့အကျင့်လမ်းစဉ်ကိုပြလို့တဲ့အတွက်မဂ္ဂသစ္စာ ဟောတယ်ဒီလိုမှတ်ထားပါနော်ဒါနဲ့ပတ်သက်ပြီးအိမ်မှာသစ္စာဒုက္ခသစ္စာဘုရားစဟောပါတယ်ပါဠိလေးဖတ်ပြမယ်နော်ဘုန်းကြီးတို့ဒီအဲ့ဒီမှာလဲမာသီပဒံတုတ်မှာလဲပါဠိလေးကအိုးဓမ္မစကြာတုံးနဲ့ခတ်ဆင်တဲ့ပါဠိလေးဟောသွားဒီမှာတော့ပုံပြည့်စုံတာပေါ့နော်ဟောသွားတယ် အကျယ်ချက်ပြီးဟောသွား။ဘာတွေဟောသွားလဲဆိုမေးဖြေလေးနဲ့ကတမင်းစာပေကွေဒုက္ခအရိယသစ္စာဒုက္ခသစ္စာဆိုတာဘာတွေလဲအမေးဖြေနဲ့ဘုရားဟောပါ။အဲ့မှာနားထောင်ပါဗျာ။ဒါကြောင့်တော့ဇာတိပိဒုက္ခအတူတူပဲဒီမှာဆက်ကြအောင်။ဇရာပိဒုက္ခမရဏပိဒုက္ခဒီမှာဗျာတိပိဒုက္ခမပါဘူး။နောက်ကဘာပိုးပါလာလဲဆိုတောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခ တော့ပဋိသန္ဓေနေရတာလည်းဆင်းရဲပဲမွေးရတာလည်းဆင်းရဲပဲအိုရတာလည်းဆင်းရဲပဲသေရတာလည်းဆင်းရဲပဲနောက်တော့ကခုဆိုရင်နေရတယ်ပုတ်ဆွေးနေရတယ်နော်ဆိုရင်ပူပါနေဒါလည်းဒုက္ခပဲဆိုရင်ပူပါမှုတွေအကောင်လာတော့အတန်တွေထွက်ငိုကြွေးရတာပရိဒီဝါပေါ့ဒါလည်းဆင်းရဲရတာပြီးတော့ဒုက္ခကိုယ်လည်းဆင်းရဲဒါလည်း ကိုယ်ဆင်းရလဲဒုက္ခတစ်မျိုးစိတ်ဆင်းရလဲဒုက္ခတစ်မျိုးကိုယ်ဆင်းစိတ်ဆင်းတဲ့တိတ်နှိပ်ဆက်လာပြီးမူးမေသွားတာဥပါယတာပေါ့ဒါလဲဒုက္ခတစ်မျိုးနောက်အပိယတံပြောကဒုက္ခပိယဝေပြောကဒုက္ခမုံတဲ့ပုဂ္ဂိုလ်နဲ့ဆုံရတယ်တွေ့ရတယ်ကြုံရတယ်ဒါလည်းဒုက္ခတစ်မျိုးချစ်တဲ့ပုဂ္ဂိုလ်ကြနှစ်သက်မြန်တော့ကွဲရတယ်မုံဆုံချစ်ကွဲဒါလည်းဒုက္ခပဲ မုံမုံတဲ့ပုဂ္ဂိုလ်နဲ့ဆုံးလိုက်လည်းဒုက္ခပဲချစ်တဲ့ပုဂ္ဂိုလ်နဲ့ကွဲကွာလိုက်လည်းဒုက္ခပဲဒါဒီဘုရားဟောတာဒါကတော့ဓမ္မစကြာသုံးတဲ့အတူတူပဲယံပိဿာနာလပတိတံပိဒုက္ခလိုချင်တာမရရင်လည်းဒုက္ခပဲမရကြမရတာကိုမှလိုချင်နေလည်းဒုက္ခပဲပြောင်းပြန်ပြရင်နော်မရတာကိုလိုချင်နေတာအဲ့ဒါလည်းဒုက္ခဖြစ်တာပဲနော်လိုချင်တာမရတာဒုက္ခအမောချင်မှုပြအိုးရတယ် နော်မသေးခြင်းဘူးရသေးရတယ်ဆိုရင်ပူဆွေးမှုမဖြစ်ခြင်းဘူးရဖြစ်နေရတာပဲဒါကမဖြစ်ခြင်းမနဲ့ဖြစ်ရတယ်မလိုခြင်းမနဲ့လည်းဖြစ်နေရနေတယ်အဲ့ဒါဒုက္ခတစ်မျိုးပဲခုနကပြောခဲ့တယ်မွေးတာတို့အိုတာတို့သေတာတို့ပြီးတော့ဆိုရင်ပူဆွေးတာတို့ငိုကြွေးတာတို့ကိုယ်ဆင်းရဲစိတ်ဆင်းရဲတာတို့ဟူမူမိပါတဲ့ဒုက္ခမျိုးတွေမုံဆုံမုံနဲ့ ဒုက္ခမုံတဲ့ပုဂ္ဂိုလ်နဲ့ဆုံးတဲ့ဒုက္ခတွေချစ်တဲ့ပုဂ္ဂိုလ်နဲ့ကွဲတဲ့ဒုက္ခတွေလိုချင်တာမရမရချင်မရတာမှလိုချင်တာတွေမဖြစ်ချင်တာမှဖြစ်ရတဲ့ဒုက္ခတွေအကုန်လုံးအကျဉ်းချုပ်လိုက်ရင်ဘာပဲရလဲဆွဲလန်းနေတဲ့ဥပါဒတခန္ဓာ၅ပါးပဲဆိုဘုရားဒီလိုအကျဉ်းချုပ်ပြောသွားတာပေါ့အဲတော့အကျဉ်းချုပ်မှချက်ရင်ဘုန်းကြီးတို့အကျဉ်းချုပ်ဘာမှလိုပဲပြောမွေးအိုသေးဒါလည်းဒုက္ခပဲနော် မွေးတာလည်းဒုက္ခအိုတာလည်းဒုက္ခသေတာလည်းဒုက္ခမွေးအိုသေဒုက္ခဒီလိုမှတ်ထားမယ်ပူဆွေးငိုကြွေးကိုယ်စိတ်ဆင်းရဲမှုမေဒုက္ခဒုက္ခပရိဒေဝဒုက္ခဒေါမနတာဥပါယတာပေါ့ဒါဘယ်လိုမှမလဲပူဆွေးတာငိုကြွေးတာကိုယ်စိတ်ဆင်းရဲတာကိုယ်ကိုယ်ဆင်းရဲတာတကူစိတ်ဆင်းရဲတာတကူမူးမေးတဲ့ဒုက္ခဒါတွေမှတ်တာချုပ်ပြောမယ်မုံဆုံချစ်ွယ်မုံမုံဆုံချစ်ွယ်ရလဲဒုက္ခပဲ မုံဆုံးမုံဆုံးမုံတဲ့ပုဂ္ဂိုလ်နဲ့ဆုံးတာဒုက္ခချစ်တဲ့ပုဂ္ဂိုလ်နဲ့ क्वे တာဒုက္ခလိုချင်တာမရရင်လည်းဒုက္ခမရတာကိုမှလိုချင်တာလည်းဒုက္ခမဖြစ်နိုင်တာမှဖြစ်ချင်တာလည်းဒုက္ခအဲ့ဒီဒုက္ခတွေကျဉ်းချွင်းပါလေဆွဲလန်းတွေ့တာနေတဲ့ဒီယုံနာနှစ်ပါးခန္ဓာ၅ပါးဟာဒုက္ခပဲဒါမိတ်ပါတော့ အဲ့ဒီထဲမှာတခါဘုရားကအဲ့ဒီဒုက္ခတခုချင်းရှင်ဟောတယ်ဗျဒါကြီးဟောတယ်အဲ့ဒီမှာအဲသာဝနာဝါရောဘုန်းကြီးပါဠိလေးနဲ့ဖတ်ပြကရမစပိကွေဇာတိဇာတိဒုက္ခဆိုတာဘယ်လိုမျိုးလဲဘုရားသူကသူမေးအမေးလေးနဲ့ဖြေဟောသွားတယ်ယာတိတန်တိတံတတ္တနံဓမ္မိဓမ္မိတတ္တနိကာယေ တတ္တဝါတွေဟာဒီမိမိရဲ့မိရခန္ဓာကိုယ်ဒီဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်လာတတ္တန်ရဲ့ဒီခန္ဓာကိုယ်မှာဖြစ်လာတော့ဖြစ်လာတဲ့သဘောပေါ့ဗျာညဇာတိပရိဒဏ်နေနေတဲ့သဘောသင်္ဇာတိထပ်ဖြစ်လာတဲ့သဘော အဲ့ဒီဟာလေးတစ်ခုချင်းပေါ့ဇာဝဇာတိဆိုရှေးဥစွာဖြစ်တယ်ပရိမွေးလာဟိုပေါ့ပရိသန်နေနေတာပါရှေးဥစွာဖြစ်ခြင်းဘုန်းကြီးတို့ပရိသန်နေနေတာဆိုပရိသန်နေစိတ်ရဥပခိုက်တံပရိသန်နေခေါ်တယ်နောက်ပိုင်းကျဗုဒ္ဓခါလို့ခေါ်တယ်အဲ့ဒီရှေးဥစွာဖြစ်တာသင်္ဇာတိဆိုဒီခုနဘာတွေဖြစ်လာလဲအပြည့်စုံဖြစ်တော့ဖြစ်တဲ့ဖြစ်တိုက်တာလေနော်အပြည့်စုံဖြစ်တာသင်္ဇာတိလို့သူကဖွင့်လာ ဖြစ်တဲ့ဖြစ်တိုက်တဲ့ရုပ်တွေပေါ့လေမျက်စိနားလေးရုပ်လေးတွေဖြစ်ပေါ်ဖြစ်ပေါ်လာတာဒါသင်္ဇာတိခေါ်တယ်။အောက်ကံဒီဘုရားကဒီဇာတိပုတ်တွေပဲမျိုးမျိုးဖွဲပြီးတော့ခေါ်တာ။ဟိုဓမ္မစကြာပုံစံမျိုးပဲ။အောက်ကံဒီကြသက်ဝင်လာတဏှာနဲ့တဏှာတခါလေပြုံးကလေးဝင်လာသလို ရောက်လာတာဝင်လာတာဖြစ်လာတာ။အဘိနိဗ္ဗတိထင်ရှားဖြစ်ပေါ်လာ အစမရှိသေးဘူးဖြစ်ပေါ်လာအဘိနိဗ္ဗတိခန္ဓာနံပါတုပါဝော ဖြစ်တယ်ဆိုတာတဲ့ဒီခန္ဓာ၅ပါးဖြစ်ပေါ်လာတာပြောတာပုဂ္ဂိုလ်တ attva အတ္တကောင်အကောင်တ attva တော့မဟုတ်ဘူးတရားရှုသူတာခန္ဓာ၅ပါးယုံနာတရားမြင်နိုင်တာကိုတရားမရှုသေးရင်တော့ဒါရီမမြင်နိုင်ဘူးပေါ့ဗျာယုံနာတရားနေလို့မမြင်နိုင်အာယရဏံပရိလာဘောဒါပါလေအာယနာတရားတွေရလာအာယနာတရားဆိုမျက်စိနာတရားကိုယ်စိတ်ဆိုယုံနာအတိတ်တွေဖြစ်ပေါ်လာတာ ဒါကိုဘဝသစ်တစ်ဖြစ်တယ်လို့ခေါ်တာဒါကဘာခေါ်လဲဆိုတော့ပရိသန္တိမွေးတဲ့ဒုက္ခကိုပြောတော့ပရိသန္တိနေတဲ့ဒုက္ခကိုပြောတာဒါဇာတိမွေးတဲ့သုံးဖို့ပရိသန္တိနေတယ်ပရိသန္တိစိတ်ဥပခိုက်တံကိုဒါပရိသန္တိခါခေါ်တော့အဲတော့ပရိသန္တိနေတဲ့ဒုက္ခကြတော့ ကိုကိုကိုတော့သိခဲ့တယ်ဗျသူများပရိသတ်နေနေတဲ့အချိန်ကာလမျိုးတွေကြည်တော့တော်တော်ဆင်းရဲတယ်ဒီတော့မှမြို့သမီးတွေသားသမီးတွေမွေးဖွားတဲ့မြို့သမီးတွေသူပို့နားလဲတော့ဒီကနေ့ပတ်သက်ပြီးပရိသတ်နေနေပုံလေးမျိုးပေါ့နော်ပြီးတော့မှသင်မှုတဲ့ပုံကိုယ်တွေကတော့ဒါကြောင်းနာဝါရှိလိမ့်မယ်အဲ့ဒါတွေပဲပြန်ပြောပါဦးပရိသတ်နေက၄မျိုးရှိတယ်ကာဘတယကပရိသတ်နေဒါကတော့2မျိုးခွဲထားတယ် အန္တစာပရိသန်နေဇလာဟုစာပရိသန်နေဒါမျိုးခွဲနော်အန္တစာပရိသန်နေဥဂုံတွင်မှာဖြစ်တဲ့တတ္တဝါတွေပေါ့နော်ဥဂုံလေးတွေကပါပါလေးဆိုတော့ဒီကူတွေကထိခိုက်ရင်လည်းဒီပရိသန်နေရင်းနဲ့ပဲအသက်ပြောက်သွားတာပဲနော်တော်တော်ဒီအဲ့ဒီဟာလေဥဂုံနဲ့မွေးတယ်ငှက်တို့မွေးတို့ငါတို့ကြည်လိုက်ပေါ့အချိန်မြင့်သူကပျက်စီးနိုင်တယ်လူတဲ့ကိုသေဖို့မွေးဖို့လွယ်တယ်လို့ပျက်စီးဖို့အင်မတန်လွယ်တာ အနိစ္စဥကိုယ်တွင်မှဖြစ်တဲ့တတ္တဝါဘလောက်ဒီဘဝလေးတစ်ခုရဖို့တစ်ခက်ခက်ခဲဖြစ်ခဲ့ရတယ်လဲဆို ပြန်ကြည့်လိုက်နိသူတို့ဒိဋ္ဌံဥကုံတွင်မှဖြစ်တဲ့တတ္တဝါတွေပို့သိစားနော်တချို့ဆိုရင်ဒီဘဝတော့မရောက်လဲအောင်ဥဥဘဝနဲ့ပဲကြော်စားခံရစားခံရနဲ့ဘဝပျောက်သွားတာပရိသန်နေနေတဲ့ဒုက္ခဒါပဲချိန်မီအန္တရာယ်တွေကများတော့ဒါအန္တဇခေါ်တယ်နော်ဇလာဝုဇပရိသန်နေဆို သားအိမ်တွင်မှဖြစ်ရတော့ဗျာပရိသတ်နေနေရတယ်လူတို့ဆင်းတို့မြင်းတို့ခွေးတို့စိုက်တဲ့တတ်ကြည့်လိုက်ဘုန်းကြီးတို့လူသားတွေပဲကြည့်လိုက်ပါနော်ပရိသတ်နေတဲ့မိခင်နေကြည့်လိုက်ဟောမိခင်မှလည်းအတော်ကိုပင်မနာပဲဒီကိုယ်နဲ့လည်းဒီအထဲမှာရှိတဲ့သားတွေဘုန်းကြီးတို့အဲ့ဒီလိုဘဝလာခဲ့ကြတာဗျာကိုယ့်အကိုတော့ပြန်မမြင်နိုင်ဘူးခုနကကိုယ်ဆောင်းနေတဲ့ပုံကိုယ်တွေကြည့်လိုက်ဟာတော့ဆင်းရတာပဲကြည့်ရဟွန်းပရိသတ်နေဒုက္ခဆိုအဲ့ဒါပြောတာ နောက်တန်တိတစပရိတန်တိဒါကျတော့ဆွတ်ဆိုတဲ့အရာမှာဖြစ်တဲ့တတ္တဝါတွေကိုပြောတယ်။တချို့ကဘရုံမှာကြားလိုက်ထဲမှာဖြစ်တဲ့တချို့ကကိုယ်ငြိချင်းမှာဖြစ်တဲ့တချို့ကဗမာအပုတ်တွေမှာဖြစ်တဲ့ငါးပုတ်ရေပုတ်မစင်ပုတ်စသည်မှာ ဖြစ်တာမျိုးတွေကိုတန်တိတစတတ္တဝါလို့ခေါ်ပါတယ်။ဘရုံမှာကြားတိုင်းမှာတည်တဲ့ပရိတန်တိနေတဲ့ပုဂ္ဂိုလ်ဘရုမဝတိ ဒီလိုခေါ်တာပေါ့ဗျာစိတ်စမာနာလို့じゃမကြည့်ပင်မှဒီလိုစိတ်စမာနာခေါ်တာဘုရမကြာထဲမှာဖြစ်တဲ့ပောက္ခရတာရီပုံနာတို့ဒါတွေလည်းသူတို့ဘုရမကြာထဲမှာဖြစ်တယ်ဘုရားလက်ထက်တော့ချိုးကြော်ဝလုံးကောင်းထဲမှာပရိသန်တွေတည်ခဲ့တော့ဝိဝတိခေါ်တော့အများကြီးပါပဲနော်ဘုရမဝတိမိဘုရားရဲ့တာတော်တွေထဲမှာကြည့်လိုက်သူကတာတော်ပေါင်း900လောက်ဖွာတယ်ဘုရမမင်းသားတယောက်ပဲကိုယ်ဝန်တည်တယ်ကျန်တာတွေကကိုယ်အညစ်အကြေးတွေကနေဖြစ်လာတယ် ဒါမျိုးတွေပေါ့ဗျ။နောက်ဩပပတ္တိကပရိတန်ဒီခန္ဓာကိုယ်ထင်ရှားဘွားကလေးနဲ့ဖြစ်လာတော့ဒါကြတော့ငရေသားတို့ပြိတ္တာတို့တချို့ဒီတိရိစ္ဆာန်ချို့ပေါ့လို့မြင်နိုင်တဲ့တိရိစ္ဆာန်တော့ဟုတ်ပါဘူး။ကဘာဦးကလူတွေတို့နတ်တွေပြမာတွေတို့ဒီထဲမှာတော့ဘုန်းကြီးတို့ဆင်းရဲဒုက္ခတွေ့ရတာတော့ဒီအများဆုံးပရိသတ်နေတဲ့ဒုက္ခတွေကတော့ဒီနတ်တွေပြမာတွေအဲဒီလိုပုံကိုယ်တွေကတော့ နဲတာပေါ့ဗျာအတွေ့များလာတော့ဘုန်းကြီးတို့ဒီဥကုံတွင်ပရိသန်နေနေတဲ့ပုဂ္ဂိုလ်ကိုယ်ဝန်ဆောင်နေရတဲ့ပုဂ္ဂိုလ်အငြိအကျေးမှဖြစ်တဲ့ပရိသန်နေနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုပုဂ္ဂိုလ်တွေကတော့တော်တော်ဆင်းရဲတယ်ဗျာအသက်ရှင်ဖို့ကိုတော်တော်လေးခက်တယ်နော်ကံကောင်းလို့တော့ဘုန်းကြီးတို့တွေအသက်ရှင်နေကြအဲ့တော့ပရိသန်နေဒုက္ခမွေးတဲ့ဒုက္ခအတော်ဆင်းရဲအဓိကတော့အပယ်လေးဘုံသားတွေကတော့ ပယ်လေးပုံသားတဲ့တိရစ္ဆာန်တွေပေါ့လို့ဘုန်းကြီးတို့မြင်ရတာကြီးကြီးနဲ့တော်တော်ကိုဆင်းရဲတယ်အဲဒီရတယ်ဒါကိုပရိသန္တိဒုက္ခလို့ခေါ်တယ်နော်ဒီဒုက္ခသစ္စာနဲ့ပတ်သက်ပြီးခြားနေရာတွေမှာကျတော့ဒုက္ခခုနှစ်မျိုးဆိုတာကိုဖွင့်တာရှိသေးတယ်ဘုန်းကြီးဟိုဝေနာနုပဒနာတို့ကတခါပြောခဲ့ဘူးလို့ပေါ့ဗျာအဲ့ဒါလေးလည်းပြန်ပြီးတော့နာနာကြအောင်ပေါ့ဒုက္ခခုနှစ်မျိုးမှာ ဒုက္ခဒုက္ခဝိပရိမာဏနာမဒုက္ခသင်္ခါရဒုက္ခဒီဒုက္ခသုံးမျိုးကတစုပေါ့ဗျာတတွဲပေါ့နောက်တစ်ခုကတော့ပရိစ္ဆာနာဒုက္ခအပရိစ္ဆာနာဒုက္ခဒါတတွဲပေါ့ပါဠိလိုပြောတယ်နော်ပြီးမှဗမာလိုဒီပဲရှင်းပြပြီးတဲ့အခါကျတော့နေပရိယာယဒုက္ခအဲပရိယာယဒုက္ခနေပရိယာယဒုက္ခဒါတတွဲပေါ့ပထမသုံးကတတွဲနောက်နှစ်ခုနှစ်ခုကနှစ်တွဲပေါ့အလုံးခုနှစ်ခုပေါ့ ဒုက္ခဒုက္ခဆိုတာဘာလဲဆိုတော့အဓိကတော့ဒုက္ခဝိညာဉ်ကိုပြောတော့မှာကိုယ်စိကိုယ်ဆင်းရဲတာစိတ်ဆင်းရဲတာဒါတွေကဒုက္ခဝိနော်ကိုယ်ထဲမှာစိတ်ထဲမှာ မခံစားတဲ့ဝေဒနာတွေဟာဒါဒုက္ခဝိညာဉ်ဒါဒုက္ခဒုက္ခကိုယ်ထဲမှာနာကျင်ကြိုက်ခဲနေတယ်ခံခက်တယ်နာကိုကိုနာကျင်ကြိုက်ခဲဟိုနာအောင်ဒီနာဟိုနာနာဒီနာနာဟိုနာကျင်ဒီနာကျင်အဲ့လိုခံခက်တဲ့ကိုဆင်းရဲမှုပေါ့စိတ်ထဲမှာဆိုလားပူလောင်နေတယ်စိတ်ညစ်နေတယ် စိတ်ထဲမှာခန္ဓာဖြစ်နေဝမ်းနေနေတယ်စိတ်ထဲမှာခံခက်တဲ့စိတ်ဆင်းရဲမှုမျိုးဒါလည်းခံခက်တာသူကတော့ဒီဒုက္ခဝိညာသဘောကတော့သဘောကလည်းခံခက်တယ်အမိကလည်းဆင်းရဲတယ်အဲကြောင့်ဒုက္ခဒုက္ခဆိုတော့အဓိကတော့ဒုက္ခဝိညာကိုပြောတာပါပဲနောက်ဝိပရိမာနာမဒုက္ခဒါကတော့ဒုက္ခဝိညာကိုပြောလို့ရင်းမယ်ဖောက်ပြန်ပြောင်းလဲသွားဆင်းရဲတာနော်ဝိပရိမာနာမလည်းကိုယ်ထဲမှာ ချမ်းသာမှုမြင်းလန်းချမ်းသာနေမှုပြောင်းသွားတယ်စိတ်ထဲမှာချမ်းဒါလည်းမြင်းလန်းဖြစ်မနေပြောင်းသွားတာဘာဖြစ်လို့ပေါ်ပြီးပြောင်းဒီဒီသဘောတွေကဒုက္ခဝိနာဒုက္ခဝိနာသဝိနာတွေဖောက်ပြန်ပြည့်စည်နေနော်အဲတော့အဲဒါကြောင့်ဖောက်ပြန်ပြည့်စည်တတ်တဲ့ဝိနာတစ်မျိုးပဲဒုက္ခတစ်မျိုးပဲနော်ဒုက္ခအဓိကတော့ဒုက္ခဝိနာလည်း ကိုယ်ပဲချမ်းသာချမ်းသာစိတ်ပဲချမ်းသာချမ်းသာဒါအများအားမတည်ဖောက်ပြန်ပြက်စီးတဲ့တည်းဝိပရိနာမခါလို့ခေါ်တယ်။နောက်သင်္ခါရဒုက္ခဒါတော့ခုနဒုက္ခဝေနာဒုက္ခဝေနာတွေကဒုက္ခဒုက္ခဝိပရိနာမဒုက္ခဒုက္ခဝေနာပေါ့ဒုက္ခဒုက္ခဒုက္ခဝေနာသင်္ခါရဒုက္ခဆိုဥပိ္ပခဝေနာကြံတယ်ကြံတဲ့လောကီယုံဏတရားတွေကြံတော့ဒါတွေကလည်းမြဲမပြတ်ပြုပြင်ပေးနေရတယ်နော် ဆရာဆရာအကြောင်းတရားတွေကပြုပြင်ပေးမှဖြစ်ပေါ်လာတယ်။အဲကြောင့်မို့ဝိခာဝင်လာတဲ့လောကီတရားများကိုသင်္ခါရဒုက္ခလို့ဒီလိုမှတ်ထားမှာပေါ့ဗျာ။နောက်တစ်ခုကတော့နောက်တစ်တွဲကတော့ပရိစ္ဆာနာဒုက္ခအပရိစ္ဆာနာဒုက္ခပရိစ္ဆာနာဒုက္ခဆိုတာကတော့ဖုံးကွယ်ထားလို့ဖြစ်နေတဲ့ဒုက္ခပေါ့။နာကြိုက်တာတော့ခေါင်းကြိုက်တာတော့ဇုမတိနံကိုယ့်ကိုယ်ပဲသိတယ်။သွားနာတာတော့လေအောင်နာတော့ တခုတည်းဆွဲလန်းပြီးတော့ပူလောင်နေတာစိတ်ဆိုးစိတ်ပြတ်တာ ကိုယ်စိတ်ထဲမှာအခံရခက်နေဘေးလူမသိဘူးခံရတဲ့လူကသိတယ်အဲ့တော့သူများမသိအောင်ဖုံးကွယ်ထားလို့ဖြစ်နေတဲ့အတွက်ဒါကိုပရိစ္ဆန္ဒဒုက္ခလို့ခေါ်တော့ဘူးဗျာမထင်ရတဲ့ဆင်းရဲဖြစ်တဲ့အတွက်အဘာဂတဒုက္ခလို့လည်းခေါ်တော့ဘူးဒါပရိစ္ဆန္ဒဒုက္ခ နောက်အပရိစ္ဆန္ဒဒုက္ခဆိုတာရှိသေးတယ်အပရိစ္ဆန္ဒဒုက္ခဆိုတာသူကတော့ဖုံးကွယ်ထားခြင်းမရှိဘူးပေါ့ဟောဓာကုတ်ခံလို့ဆင်းရဲတယ်လှမ်းနဲ့ထိုးခံလို့ဆင်းရဲတယ်ဟောတဏှတ်ထိမှလို့ဆင်းရဲတယ်ဒီဆင်းရဲမျိုးတွေကိုဆိုလိုပါတယ်ဒါကြောင့်တော့သူကဖုံးကွယ်ထားခြင်းမရှိဘူးထင်ရှားတဲ့ဆင်းရဲဖြစ်တဲ့အတွက်ပါကတဒုက္ခလို့လည်းဒီလိုလည်းခေါ်ပါတယ်နောက်တစ်စုံကတော့ပရိယာယဒုက္ခနဲ့နေပရိယာဒုက္ခ ဆင်းရဲရဲ့အကြောင်းတရားပေါ့ဗျာဒါကြောင့်မို့ဆင်းရဲဒါကိုပရိယာဒုက္ခကိုယ်စိတ်ဆင်းရဲဖြစ်စေတတ်တဲ့ယုံ nant သဘောတရားသူပင်ကမဆင်းရဲတော့လေဆင်းရဲဒီယုံ nant တွေရလာလို့ဆင်းရဲတော့ဒါကြောင့်မို့သူကိုပရိယာဒုက္ခပြောတယ်နေပရိယာဒုက္ခဆိုတာတော့မုတ်ချဒုက္ခပေါ့ခုနကဒုက္ခဝိညာဉ်ကိုပြောလို့ရင်းမယ်နေပရိယာဒုက္ခဒုက္ခဒုက္ခဆိုနေပရိယာဒုက္ခ ဒီဘယ်ဒုက္ခပဲကြုံကြုံအကုန်လုံးဆင်းရဲရတော့ဒီမှာပြောချင်တာကတော့ဇာတိဒုက္ခကိုပြောချင်တော့ဇာတိဒုက္ခနဲ့ပတ်သက်ပြီးဘုရားရှင် တို့ကိုယ်တိုင်လည်းဒီဘုရားမဖြစ်ခင်ခံရတာပဲလေးသိချင်းနဲ့ကဘာတသိမ့်ပါရင်ဖြစ်ခဲ့ရတယ်။နော်ဘဝပေါင်း400 948ဘဝဖြစ်ခဲ့ရတယ်။ဗမာပြည်ဆရာတော်ရ950ဒီလိုမိန့်ကြတော့အဲ့ဒီလိုတွေ ဘဝတွေပေါင်းများစွာခံရတယ်။နောက်ဆုံးဘုရားဖြစ်တဲ့ကံဘုရားဖြစ်သွားမှဥရံကျူတဲ့ကာထာတွေကြည်လိုက်ရင်သိတာပေါ့နော်။ဥရံကျူတဲ့ကနေစာတွေအဓိကစာတွေတန်တာရံတဏ္ဍဝိဒအနိဗိဒံခါကာရကွေတံတော့ဒုက္ခစာတွေပုဏ္ဏပုဏ္ဏဒီပဋိသင်္ဍီကိုဒုက္ခဆင်းရဲတွေမမြင်တဲ့တွေ့သူဟာခဏခဏဘဝတွေဘဝတွေဖြစ်ခဲ့ရတယ်ဒုက္ခစာတိပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏဖမ္မန်ထထ ဇာတိပရိသန်နေနေခြင်းဘဝတွေဖြစ်ခဲ့ရခြင်းဆင်းရဲတယ်ဒါပြောခဲ့ဘုရားရှင်ကိုယ်တော်ဝတ်ခံခဲ့ဘာပြုလို့လဲဆိုတော့ဘဝတွေဆင်းရဲမမြင်တဲ့ခါကျဒီပေါ်မှာလိုချင်တယ်တောင့်တတယ်တောင့်တတဲ့အတွက်ဟိုနေကစရာတဘွားကြီးတဘွားတဘွားကြီးတဘွားဖြစ်ခဲ့ရတော့ဒီဘဝတဏှာကို ပယ်တတ်နိုင်တယ်ဘဝတန်ဘဝတနာကိုရှာမတွေ့သေးသူကဒီလိုပဲဘဝတန်ညာအများကြီးဖြစ်ခဲ့ရတယ်ဒီလိုပြောခဲ့တော့ဒါကြောင့်မို့နောက်ဆုံးတော့ဒီဘဝကိုပြုလုပ်တတ်တဲ့တဏှာရောတရားလက်သမားဟောဗျာခန္ဓာရင်ကို ပြုပြင်တတ်တဲ့တဏှာလက်သမားဒီအင်းကြီးတွေအကြောင်းကြီးတွေစောက်သလိုဒီခန္ဓာရင်ကိုပြုလုပ်တတ်တဲ့တဏှာရှိတာပေါ့ ဒီတဏှာကိုမမြင်သေး၍တော့မြတ်စွာဘုရားအလောင်းအတပွားတပွားတပွားတပွားဖြစ်ခဲ့ရတယ်နောက်ဆုံးမြတ်စွာဘုရားဖြစ်သွားတဲ့ချိန်မှာဓာတမညာရသွားဓာတမညာရသွားတော့ဒီဘဝကိုတိဆောက်တတ်တဲ့ဘဝကိုဖြစ်စေတတ်တဲ့တဏှာကိုတွေးလိုက်ဒီတဏှာကိုဓာတမညာနဲ့ဖြတ်ချလိုက်အဲဒီကကြတော့ဘဝများစွာပြေးခဲ့တဲ့ဒီတန်မြလက်ခံတရားခံတွေ့သွားတယ်ပေါ့ဗျာအဲကြောင့်အခုသင်ကိုငါဖြက်စီးပြလိုက်ပြီ နေရာနောက်တာဘဝတွေဖြစ်เสียအကြောင်းမရှိတော့ဘူးဒီလိုဝမ်းမြောက်ဝမ်းသာကျူးလွန်တာပါနော်အဲတော့ဒီဇာတိဖြစ်ရတယ်ဘဝတွေဘဝတွေဖြစ်ကြတယ်ဟိုတချို့ဘုန်းကြီးတို့လူတွေကနည်းနည်းတော်သေးတယ်တိရစ္ဆာန်တွေကြရင်လူတွေလည်းမထူးပါဘူးတချို့လူကြနှိမ့်ဆက်ညင်းဆက်တတ်ခါရတယ်အများကြီးပဲချို့နိုင်ငံချို့လူမျိုးတွေဒါမျိုးတွေအများကြီးတိရစ္ဆာန်တွေတော့ဘို့ဆိုးတာပေါ့နော်တိရစ္ဆာန်တွေဆိုရင် ဟိုကပရိသန်နေနေရာပြန်တယ်တချို့ဆိုဥပဝါနေပြန်သိကြတယ်တချို့ကြလည်းဘိုက်ထဲမှာပဲသိကြတယ်မျိုးစုံမှာပဲသူတို့ဘွားနေကြငါးတွေဆိုငါးဦးအနေနဲ့လည်းစားကြတာပဲလေဟောဒီမှာအကောင်တော့မဖြစ်သေးဘူးပရိသန်နေဘွားပဲအဆုံးသတ်ကြဒါနဲ့ပတ်သက်ပြီးတော့ဒီအမှလည်းမှတ်သားစရာပေါ့လေဒီကတယောက်ကနေဆရာတော်ကြီးတစ်ပါးသွားလျှောက်တဲ့စကားလေးပါသူကတော့ဒီ ဘုန်းကြီးတွေကိုသူ့ဆန္ဒအနေနဲ့သူကလည်းတတ်တတ်လို့တော့စားတယ်ပေါ့ရှိပါတယ်ဆရာတော်ဖျားတဲ့ကျောက်ဝဲဘဲတွေစိတ်တွေမွေးပြီးကြွတတ်ပြီးရောင်းရတယ်ဗျာဒါကြောင့်မို့ဒီသားငါးတွေမစားသင့်ဘူးလို့ထင်ပါတယ်ဗျာဒီလိုလျှောက်တော့ဟုတ်ဆရာတော်ရပါမယ်ကိစ္စမရှိပါဘူးအရှင်ပြဘာဖြစ်လို့ကိစ္စမရှိရမှာလဲသူကပြန်လျှောက်တယ် ကြွက်ဝက်တွေကြက်တွေဝက်တွေကိုတချို့တတ်ပြီးရောင်းတဲ့ပုဂ္ဂိုလ်ကသူတို့သိရင်လည်းဒီလိုပဲကြက်ဝက်ပြန်ဖြစ်မှာပဲနော်အတ္တခါတဲ့ပုဂ္ဂိုလ်ကကြက်ဝက်ဖြစ်လိုက်ဟိုတက္ခါဟိုတက္ခါနဲ့ဟိုကြက်ဝက်အတ္တခါနဲ့ကြက်ဝက်တရားလူပြန်ဖြစ်လိုက်ဒီလိုပေါ့မွေးရဲ့တတ်ပြီးမွေးတဲ့ပုဂ္ဂိုလ်ကသေသွားကြက်ဝက်ဖြစ်လိုက်အတ္တခါနဲ့ကြက်ဝက်တရားလူပြန်ဖြစ်လိုက်အဲသူတို့ပဲတလဲပြီးတတ်ဖြတ်နေတာကျုပ်တို့ကစားနေတာစားနေတော့ကိစ္စမရှိပါဘူးသူကလူချမ်းသာပြေသွား အဓိကတော့ဘုန်းကြီးတို့ဒီမှာတော့အဲ့ဒါတော့အဓိကမဟုတ်ပါဘူးမြတ်ဘာလဲဆိုတော့ဒီပေါ်မှာယတတဏပေါ့နော်ယတတဏဘောဟာဘုံပယ်ဖို့ဖရာဟောလာပါဒီစောင်းမစောင်းတော့ရင်းမရှိဘူးပေါ့တချို့ကျင့်စဉ်တွေတော့ဟိုရှောင်းရတာရှိတာပေါ့နော်ချို့ကျင့်စဉ်တွေကြဒီတန်ခါးတွေမစားပဲနေမှာတော်လက်တောင်းနေသွားကျင့်တဲ့ပုဂ္ဂိုလ်သင်္ကြန်ကျင့်တဲ့ပုဂ္ဂိုလ်များကြတော့တန်ခါးဆိုင်ဒီတန်ခါးနာတန်ခါးချွေးနံထွက်တာ ချွေးနှံထွက်လေလို့ရင်ဒါအန္တရာယ်ရှိတော့အဲ့လိုပုံကုမျိုးကြရှောင်တဲ့တော့ဒါမှမဟုတ်လောင်းလာရင်လည်းဘုန်းကြီးတွေဆိုရင်လည်းသူများလောင်းသမျှလူများစားတော့ဒါကိုအမှတ်တရနဲ့စားဖို့ပါပဲဒီပေါ်မှာယတ္တတနာမဖြစ်အောင်စားဖို့အရေးကြီးတော့ခုနကတက်တက်လို့စားရမယ်လို့တော့မဟုတ်ဘူးပေါ့စားနိုင်စားမစားနိုင်လည်းဘာမှဖြစ်ဘူးပေါ့အဲလိုပြောချင်တာကဒီဇာတိဆင်းရဲပရိသတ်နေတဲ့ဆင်းရဲကလည်း အရေးကြီးတယ်နော်ဆင်းရဲအင်တာခံကတ်တော့ဒါမသိဘဲနဲ့ဘုန်းကြီးတို့ကိုယ်တိုင်တော့မသိဘူးပေါ့ဗျာသိတဲ့ပုဂ္ဂိုလ်ရှားတယ်နဲတယ်တကယ်ပါမီတုရှိတဲ့ပုဂ္ဂိုလ်တော့သိတော့ကျန်တဲ့ပုဂ္ဂိုလ်တော့သိမသိပါဘူးအဲသိရတဲ့ပုဂ္ဂိုလ်ချို့စေဝနာတရားလည်းပြောရှင်သီဝလီလို့သိတယ်ရှင်သီဝလီသူနေကြသူကတော့ကြာကြီးနေတော့ခုနှစ်နှစ်နဲ့ခုနှစ်လပြိတန်နေနေရတာဆိုဒါဒုက္ခဖြစ်တာသိတယ်ဘာသွားတွေ့လဲမွေးပြီးတော့သူ့မြတ် ဖျားဝေးတဲ့တန်ခါတွေရှင်သာရိပုတ္တရာတို့ပါဝင်ပေါ့လေဆွန့်ကတ်တယ်အိမ်ပင့်ကတ်တယ်ခုနှစ်နှစ်နဲ့ခုနှစ်ရက်ဆိုတော့လေသူကအရွယ်လည်းရစကားလည်းပြောနိုင်ဘူးပေါ့ဗျာဖျားနဲ့လည်းစကားပြောတယ်နောက်ရှင်သာရိပုတ္တရာကိုရောမြတ်ကြီးနဲ့လည်းစကားပြောတယ်အမေကတော့ဒီသားလေးကဝေးဝေးချင်းစကားပြောတယ်သိပ်ဝမ်းသာရှင်သာရိပုတ္တရာကိုရောမြတ်ကြီးကသူနာလေးလာကြောတဲ့ရှင်သူကြီးလောင်းနေရလေးချစ်သားဟောင်းဒီလူနေကောင်းရလားကျမ်းမာရလားခိစီကမ္မနီယာ ဟာအရှင်ဘုရားဘလို့ကြမှာပါလဲအမေရောဝါနဲ့ခုနှစ်နှစ်နဲ့ခုနှစ်ရက်နေခဲ့ရတာဆရာတော်အရှင်ဘုရားတဲ့ဘလို့မှမကောင်းပါဘူးတဲ့သူတို့ကတော့တကယ်ကိုပါရမီရှင်ဆိုပြန်မြင်နိုင်တော့ဘုန်းကြီးတို့ကတော့မမြင်ဘူးဗျာအဲ့ဒီလိုတော့တောင်ကရောက်မလဲနော်တကယ်ကိုပါရမီရှင်တွေကိုဒီလိုမြင်တာပေါ့ဒီတော့ဇာတိချော့အောင်ကျင့်ရင်လည်းပဲနိဗ္ဗာန်ရောက်တာပေါ့နော် ဇာတိချုပ်ဖို့ဆိုခုနတဏှာကိုပဲတာမှာတဏှာပဲမှဒီဇာတိကချုပ်တဏှာကိုလည်းပယ်အောင်ကျင့်ရမယ်အဲဒီဇာတိပရိသတ်နေတဲ့ဒုက္ခလည်းသိအောင်ကျင့်ရမယ်ဇာတိကိုလည်းအပြည့်ကိုလည်းမြင်မှနေခြင်းရဲ့အကြောင်းကိုလည်းမြင်မှဒါတွေကိုချုပ်ငြိမ်းအောင်ကျင့်ဖို့ဒါတွေမချုပ်ငြိမ်းသေးရတော့ဇာတိတွေမချုပ်ငြိမ်းသေး၍ဇာတိကိုတွေ့တာနေတဲ့လောဘတဏှာတွေမချုပ်ငြိမ်းသေး၍ဘဝတွေကဘုန်းကြီးတို့ဖြစ်နေအောင်ပါပဲ။ ဒါတွေဟာဒုက္ခပဲလို့ဘုရားဟောခဲ့တယ်ပေါ့ဗျာနောက်တစ်ခုစရာသွားကြအောင်စရာမှာလည်းဘုရားကတမစပိကွေစရာစရာဆိုတာဘာတွေကိုပြောရလဲဆိုဒါတွေမိမ့်ပါစရာဆိုတာရှိရနာတာနော်ပါဠိတွေပါဠိလေးနဲ့ဘုရားဟောတဲ့အတိုင်းဘုန်းကြီးကြားနာရအောင်နော်ရင့်ရော်တာကိုရှိရနာတာခန္ဓိစံနော်ကျိုးကျိုးတာပေါ့သွားတွေကျိုးတာတွေ ခန္ဓိဆံကျိုးပြတ်တာဒါသွားတွေကျိုးလာပြီဆိုဒါစရာသဘောပေါ့ဗျာပါဠိတံစပင်းနေဖြူလာပြီဒါစရာသဘောဖြစ်လာနော်ဒီမှာဒီကကြီးဘုန်းကြီးဒီကကြီးစပင်းကိုဖြူနေတယ်ဒါမျိုးချိုညွတ်တာချိုဘုန်းကြီးတို့လည်းဖြူနေပြီကောင်းဖြူရကြတော့ဘုန်းကြီးတွေကကြီးစရာပြောအောင်ပဲစပင်းဖြူတော့သူများမသိကြတော့ကောင်းခဏခဏရိတ်တာပေါ့ဒီကကြီးဒီကကြီးတို့ကကြတော့စပင်းတာ အဲ့ဒါပြောဒါအသက်ကြီးတဲ့သဘောရင့်ရော်လာဆိုပြောတလိတ္တစာသာအရေတွန့်စီအဖြစ်နော်အာယုနောတာဟာနိအသက်စီဝတ္တဟာဆုပ်ယုပ်လာတယ်အိန္ဒိယနာပိပါကောမျက်စိစာရဲ့အိန္ဒိယရင့်ကျက်မျက်စိတွေမွဲလာတယ်ဘုရားအခုသဘုန်းကြီးတို့လည်းမျက်စိရမျက်မှန်တတ်မှမြင်တဲ့ဒကာကြီးတို့မျက်မှန်ရှောင်းကြီးတွေသူပုံသိဒီဘက်တွေမျက်မှန်မတတ်ဘဲနဲ့စာမမြင်တော့ဘူးဗျအဲ့ဒါသိကြတယ်ဒါသိကြည့်တဲ့စရာသဘောပြတာနားရလည်းမကောင်းဘူး နှာခေါင်းအနံ့တက်တယ်လည်းမကောင်းဘူးရှာတယ်လည်းမကောင်းဘူးဒီလိုကလို့ရတာတွေကမပေါ်လွင်တော့ဘူးဗျာတွေ့ထီတွေလည်းဘလောက်ကောင်းတာသုံးအောင်သုံးရတိတ်မဟုတ်ချင်ငယ်တော့ကဆိုရင်သဘောကျနေနော်အဲ့လိုမျိုးလေးဒါတွေကိုဖះကတခုချင်းလေးအသေးစိတ်ဟောပါလို့ဗျာဒါမျိုးဘုန်းကြီးတို့ဒီမှာနည်းနည်းပါးပါးသိဖို့လိုတာကဇရာနဲ့ပတ်သက်ပြီးတော့အဲဆိုတော့အိုလာလားအသက်ကြီးလာတာဇရာခေါ်တာပေါ့နော်ရင့်ရောလာတာ သွားကြိုးတာဆပင်ပြူတာရေတွန့်တာဒါတွေကစရာရဲ့လက္ခဏာတွေပေါ့ဗျာပြီးတော့စရာနှမျိုးဆိုပြီးထပ်ခွဲကြသေးတော့သင်္ကတစရာနဲ့တန်တတိစရာကိုယ့်ကိုမှတ်ထားနော်သင်္ကတစရာတန်တတိစရာစရာသင်္ကတစရာဆိုတာကထိခဏကိုခေါ်တယ်ဘယ်ယုံနာတရားမဆိုဥပတိပင်ဒါမျိုးရှိတယ်အဲ့ဒီထိအခိုက်တန်တွေဖြစ်တည်ပြပေါ်တည်တဲ့အခိုက်တန်တွေကိုဘုန်းကြီးတို့ကသင်္ကတသရာလို့ခေါ်တယ် ဥပတိပဲဖြစ်တိပြ၃မျိုးရှိတယ်နော်အဲ့ဒီဖြစ်တိပြမှာထိခဏတီးနေတဲ့ခိုက်တာထိခဏကိုသင်္ကတစရာလို့ခေါ်တယ်ဒါမှတ်ထားနောက်တန်တရိစရာအဆက်ဆက်တည်တမ်းမှုပေါ့သင်္ကတတရားတွေရဲ့အလယ်ပိုင်းတည်တမ်းမှုအဆက်ဆက်ကိုပြောတာနော်ဘယ်တရားမဆိုပေါ့လေခုနကသင်္ကတစရာဆိုတာဒီထိခဏလေးတစ်ခုခိုက်တံခေါ်တာဟိုကတော့သင်္ကတတရားတွေကဆက်ဆက်တိုက်ဖြစ်နေအောင် ဆက်တိုက်ဖြစ်ဖြစ်ဒီပြဖြစ်ဒီပြဖြစ်ဒီပြဆက်တိုက်ဆက်တိုက်ဖြစ်နေတယ်တည်တံ့နေတယ်ဆိုဆက်တိုက်ဖြစ်တဲ့ဖြစ်တဲ့အထက်မှာအလယ်ပိုင်းတည်တံ့မှုအဆက်ဆက်ဖြစ်နေတဲ့သဘောကိုဒါကိုတန်တတိစရာအဲ့ဒါတော့မမြင်နိုင်ဘူးဗျာဒါတွေမြင်ဖို့တော့ပဂရိမျက်စိနဲ့မြင်ဖို့ခက်တယ်နော်။ပိုခြင်းသဘောဟာလည်းနော်ပဂရိမျက်စိတွေမြင်ဖို့ခက်တယ်။ဒီခုနအခုပြောနေတဲ့အိုခြင်းသဘောတွေသင်္ကတစရာတို့တန်တတိစရာတို့နော်ဒါတရားထုတ်ဘူးတဲ့အခါမှာ ပို့သိတာတယ်ဘုရားတို့ကပေါ်ပြီးပြောဖြစ်ပြီးပြပေါ်ပြီးပြောဖြစ်ပြီးပြအဲ့လိုမျိုးအဲ့ဒီခါကြမြင်တယ်အဲ့ဒီကနေအစပိုင်းမှာတော့မမြင်သေးဘူးဗျာဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်လာဥရဗျာဉာဏ်ပိုင်းတော့ကြတော့ဟိုအဲ့ကြတော့အစအလယ်ဆုံးမြင်လာတယ်ဖြစ်တည်ပြင်တယ်အဲ့ကြမှာပို့ထင်ရှားတယ်နော်လည်းပဲတမာရီအားနေသိနေမတွေ့ဘူးတမာရီအားကောင်းနေမအားမကောင်းသိနေမတွေ့ဘူးတမာရီအားကောင်းမှ ဒီခုနကစရာတေကတစရာတို့တန်တတိစရာတို့ကမြင်တယ်ကျွန်တော်ပဂရိမျက်စိရင်တော့မမြင်နိုင်ပါဘူးဝိပဿနာဉာဏ်ဖြစ်မှဥရပြဉာဏ်တော့ဖြစ်မှဒါတွေကသိတယ်ကြံတဲ့ဒီဖះဟောထားတဲ့ခုနကစရာမျိုးတွေကတော့မြင်တာပေါ့ဗျာစံပြူတာတို့သွားကြိုးတာတို့ဒါတွေကတော့မြင်တယ်စရာနှိမ့်ဆက်တာဒါတော့စရာကနှိမ့်ဆက်ထားတဲ့ဓာန်ချက်တွေပေါ့ဗျာဘုန်းကြီးတို့တက်ကြီးလာရင် ဘာပြောထားလဲအင်္ဂဏံတိထိလဘောအင်္ဂါစိတ်ပိုင်းတွေကကိုယ်လည်းအင်္ဂါစိတ်ပိုင်းတွေကရော့ရဲလာနော်လက်မောက်ကြက်သားတွေကလည်းရော့ရဲလာခန္ဓာကိုယ်လည်းရော့ရဲရွဲလာတယ်ပလဲလာတယ်ဒါမျိုးသုံးကြတယ်ပေါ့လောကမှာအိန္ဒိယနာဝိဝိကာရတော်နော်ငယ်တော့လို့မျက်စိနားလေးကကိုယ်စိတ်ကြလို့မဟုတ်တော့ဖောက်ပြန်လာပရမကတော့အင်္ဂါနံတိထိလဘာဝ ကိုယ်လက်အင်္ဂါတွေကဖြည်းဖြည်းနဲ့ယော့ရဲလာယိုယွင်းလာရှိလက်တရားငကိုယ်တောင်းတော့မှမှတန်တန်မှမှရှိတယ်အခုမဟုတ်တော့ဘူးအသက်ကြီးလာတဲ့ခါအင်အားတွေကလည်းငကိုယ်ကလည်းမတန်ဆွမ်းတော့ဘူးတချို့ဆိုရင်ထားဖို့ထိုင်ဖို့တော့တော်တော်ခက်လာတယ်အသက်ကြီးလာငယ်စဉ်ခါတော့ကတော့ငါတငါတန်နဲ့မာတယ်ငါလုံနိုင်တယ်ငါအားရှိတယ်ဒီလိုမှန်တက်တော့သက်ကြီးတဲ့ခါကျဘာမှမဆွမ်းနိုင်တော့နောက်ဣန္ဒြိယနံ ဝိကာရတော်ဒါဘာပြောရလဲဆိုမျက်စိစာရဲ့အိမ်တွေဖောက်ပြန်ပြက်စီးလာတက်ကြီးလာဖောက်ပြန်ပြက်စီးရလဲမျက်စိကမုံလာခုနပြောတဲ့မျက်စိကမျက်မှန်တမမြင်နေမျက်မှန်မတိုင်မမြင်တော့နားကလည်းကောင်းကောင်းမကြောက်နေကြတတ်အကုန်လုံးပါဗျာဟိုကချိုးရင်တရားချိုးရင် အနာလည်းကောင်းမရရှာလည်းရတာမရှိဒါမျိုးတွေဖြစ်တယ်ငငယ်တုန်းကကောင်းတယ်လို့ထင်တဲ့အစားအစာကြီးလာမကောင်းတော့ဘာဖြစ်လို့လဲခုနက အင်းဒီတွေကချို့တွင်ချို့ယွင်းလာတာရှာကလည်းရတာပြတ်တာငကိုလုံးကတော့မဟုတ်တော့အဲ့လိုမျိုးဖြစ်တော့ဒါကြောင့်အိုမင်းမစွမ်းဆိုပြအဲ့ဒါကိုပြောတယ်အိုမင်းမစွမ်းဆိုမင်းအိုလာမစွမ်းတော့ရာရာသွားမလုံးနဲ့ဒါကိုသတိပေးတာဗျအဲ့တော့ကိုကစွမ်းနဲ့ထိသွားမှလို့ဒူးနာကာနာနဲ့အဲ့လိုဖြစ်တတ်တယ်နော်အဲ့ဒါသတိထားမယ်ကိုကသတိပေးပေါ့မင်းအိုလာကြီးမစွမ်းတော့ဘူး ငကိုတော့ကလူငယ်တွေလို့သွားရှင်လို့မရဘူးဒါကိုပြောတော့အဲ့လိုတာဝကယူပြီးတော့တရားလေးနဲ့နေနိုင်ပို့ကောင်းတယ်နော်ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဟိုတခြားအကြောင်းအရာတွေလည်းပြောပါမယ်ဘာဖြစ်လို့လဲဆိုတရားစကားချက်ပြောနေနေမှတ်သားတာညီငွေတတ်တယ်ဘုရားရှင်လည်းထက်တုံးကရှင်ပိန်တော်လာပါတော်လာစားဒါရထပါလာသုံးဆိုဘုန်းကြီးတခါပြောခဲ့ပါကောရပြမင်းကြီးတော့အ80ကျော်ပြီ အဲဒီမှာရှင်လာထပါလာဆိုရွယ်နုနုပြုတ်ပြုတ်တထေသားအနေနဲ့ငန်းဝက်လာတဲ့ပုဂ္ဂိုလ်ရဟနာဖြစ်သွားခေါရိယမင်းကြီးကဘာလျှောက်လဲဆိုတော့ရှင်ပြရတ္တပါလာပစ္စည်းချင်း၄မျိုးနဲ့တွဲကြုံရတဲ့ပုံကုံများရံပြူကြတယ်ရှင်ပြမှာအဲ့ဒီပစ္စည်းချင်း၄မျိုးမတွဲကြုံမနဲ့ငငယ်ရွယ်နဲ့ဘာကြောင့်ရံပြူကလေးပစ္စည်းချင်း၄မျိုးဆိုတာစရာပါရိစုံညအသက်ရအိုးလာဝင်းမစွမ်းဖြတ်လာ ရောအမေမစွမ်းဖြစ်လာမှဒီရဟန်းပြုတာတွေရှိတာပေါ့နော်နောက်တစ်ခုကဗျာဒီပါရီဆုံးရယောဂဝိနာတွေဖြစ်လို့ရဟန်းပြုတာတွေရှိတယ်နောက်တစ်ခါစီးပွားတွေပြက်လို့ရဟန်းပြုတာရှိတော့ရဟန်းပြုတာတွေအများကြီးသူကအဲ့ဒါတွေပြောတယ်နောက်တစ်ခုကတော့ဆွေမျိုးသားချင်းတွေပျက်စီးလို့သူကမျိုးသမီးပျက်စီးပျက်စီးသွားလို့သင်္ကန်းဝယ်လည်းဖြစ်အောင်မျိုးသားပျက်စီးသွားလို့သီလရှင်ဝတ်တဲ့ဒါမျိုးတွေသူမျိုးသားချင်းတွေပျက်စီးအရှင်ပြားမာကြီးပျက်စီးခြင်း လေးမျိုးမကြုံပဲနဲ့ငငယ်ရင်းတော့ဘာဖြစ်လို့ရံပြွားတာလဲဒါမေးတော့အဲ့တော့ရှင်ရထပါလာပါဟောလဲဥပနိယတိလောကောအထုဟောတခါကြီးတဲ့လောကလူတွေကမွေးရမွေးလာနေဘယ်ကိုသွားလဲအိုဘက်စီကိုသွားနေနာဘက်စီကိုသေဘက်စီကိုသွားနေတယ်ရွှေ့ပြောင်းနေတယ်ခိုင်မြဲတာမရှိဘူးမငယ်ရွယ်တုန်းကကျတော့အာရှိတယ်လုံနိုင်တော့ကိုယ့်ကိုယ်သဲနိုင်တယ် ရီးလာတဲ့ခါကျတော့ငငယ်တို့ကလို့မသွားနိုင်မလုံနိုင်အဲ့ဒါကြောင့်ငငယ်ရွယ်နဲ့တရားအထုတ်ပြီးတော့အထုတ်ရင်ပိုရတယ်တရားထုတ်တရားထုတ်ပိုပြီးတရားရဖို့မြန်တယ်ပေါ့ခံနေရှိတယ်ကြီးမှကျတော့ကောင်းကောင်းလေးမိတ်နဲ့မစားနိုင်ဥမာဒကာကြီးပြောမယ်ဒကာကြီးကငငယ်တုန်းကဆိုရင်တဏ္ဍမာနဲ့စစ်တိုက်တာပဲဖြစ်ဘာပဲဖြစ်ဒကာကြီးအကုန်လုံးလုပ်နိုင်တယ်ပေါ့ကအခုဒကာကြီးအသက်ရွယ်80ကျော်တာခုနမင်းကြီးကိုပြန်မေးတယ် 80ကျော်သွားငကုံလုံးကလည်းလုံးလို့ရသေးလားဟောဗျာတဲ့ခုဆိုငကုံလုံးကလို့မလုံနိုင်တော့ဘူးဗျာခြေတော်ကညာဘက်သွားပဲလို့စိတ်ကူးကြဘယ်ဘက်ပြန်ဆွဲရင်ဆွဲတယ်တေချာမမထားရင်ရိုင်းရင်ရိုင်းသွားတယ်ပေါ့အဲ့ဒီချိန်ကာလမျိုးအားမရှိတော့ဘူးအားရှိတဲ့ချိန်ငငယ်ရွယ်နဲ့ကျမကြီးကောင်းလို့သူတို့ကောင်းတရားအထုအားအဲ့ဒီလိုဒီတရားတွေမြင်လို့နော်လောကဟာဖြေးရနမွေးရဖြစ်ဖြစ်နဲ့ အိုလာတယ်နားလာသေးတယ်အဲ့လိုပြောင်းရွှေ့နေတာမြင်တဲ့အတွက်မခိုင်မြဲတဲ့အတွက်ငါတို့ဒီတရားတွေကလွတ်ရလုံမှာပဲဆိုပြီးတော့ငယ်ရွယ်နဲ့ဒီသင်္ကန်းဝက်လာတဲ့ကြောင့်ဖြေတာပါပဲပြောချင်တာတော့ငယ်စဉ်ကာလအားရှိတယ်ကိုယ့်ကိုယ်သက်ဆောင်နိုင်တယ်ဒီချိန်မျိုးမှာမှတရားအထွင်အကောင်းဆုံးပဲတက်ကြီးလာတွေကအင်းအားတွေဆုပ်ယုပ်လာကြာကြာထိုင်ဖို့လည်းခက်တယ်ဗျကြာကြာမတ်တက်ရဖို့လည်းခက်တယ်နော်ကောင်းကောင်းလည်းမိတ်နိုင်ကိုလိုရလည်းသွားဖို့ခက်ကောင်းကောင်းလည်းမစားနိုင် အဲ့ဒီချိန်မှာတရားကျင့်တော့တရားရဖို့နှီးတာပေါ့ဗျာခက်ခဲတာမရဘူးတော့မဟုတ်ဘူးပေါ့ကြိုးစားမှရရနိုင်တော့ဒါကြောင့်မို့အဲ့ဒီအိုတဲ့ဒုက္ခကိုမဖြစ်ခင်ဒါသူတရားထုတ်တယ်ဒါမိတ်နော်ငငယ်ရွယ်နဲ့သင်္ကန်းဝတ်လာတဲ့ဒါမိတ်နော်ဒါကတော့ဘုန်းကြီးတို့စရာနဲ့ပတ်သက်ပြီးဒီလောက်ထားမယ်နော်မရဏနဲ့ပတ်သက်ပြီးပြောကြအောင်မရဏနဲ့ပတ်သက်ပြီးဘုရားကဗာမိတ်လေဆိုတော့အမေးဖြေလေးနဲ့ဟောတာပါ ကတမင်းစာဘေကွေမရဏသိခြင်းတရားဘယ်လိုအမျိုးလဲဆိုစုတိရွေလျောသွားတာပဲသိသွားတယ်ဟောတကူကရွေလျောသွားတာသောနာတာရွေလျောသွားခြင်းအပြင်ရွေလျောသွားခြင်းအပြင် ဖြစ်တယ်ဘေတော့ပျက်စီးသွားတာပဲယုံနာနေပျက်စီးသွားအန္တရာကွယ်ပြောက်သွားတယ်မေစုမရဏသိသွားတယ်ကာလကရိယာနော်ခန္ဓာကိုယ်ရဲ့ ပျက်စီးသွားတယ်ခန္ဓာကိုယ်ရပျက်စီးသွားကာလကိရိယာကာလတွေကုန်ဆုံးသွားသေသွားတာပါပဲကလိဝရတ္တခန္ဓာကိုယ်ကိုနှိခေပေါ်ပြကြခန္ဓာကိုယ်ကောင်းကြီးကိုဒီခန္ဓာကိုယ်ရပြစ်ချတာဇီဇီဝိတေနတိရုပ်ဖြစ်စီတော့ဇီဝိတေနယတဥပိစီတော့ပေါ့ဗျာဒီရုပ်ဇီဝိတနာဇီဝိတပြတ်တောက်သွားတော့ဒါတွေကိုသေတယ်လို့ခေါ်တာပေါ့ သေခြင်းတရားဘုန်းကြီးတို့ပြန်သုံးသပ်ကြရင်သုံးသပ်ခြင်းတော့အလုံးဟာဒီနေ့တစ်ချိန်ဟာသိကြမှာပဲဒါပေမဲ့လူတိုင်းလူတိုင်းဟာကိုယ့်ကိုယ်တော့မသိဘူးလို့ထင်ကြတော့ဗျာမသိဘူးလို့အောင်းမိကြရင်လည်းအလုံးဟာသိသွားကြတော့သိရမယ့်အချိန်ကျရင်တော့ဘယ်သူမှမတတ်နိုင်ဘူးနော်သိစရာအကြောင်းတွေဘုန်းကြီးတို့ပြီးမှဝိုင်းတာပြီးတော့သိရတာတချို့ဆိုလွယ်နဲ့သိရတာမဟုတ်နော် သိစရာအကြောင်းတစ်ခုခုတွေ့ပြီးမှသိရတာများတယ်ယောဂဝနာဖြစ်ပြီးသိရတယ်ချိုးချာနဲ့ယောဂဝနာဖြစ်တာခဏတစ်ပြုတ်မှအကြာကြီးခံပြီးမှသိရတာအဲ့လိုသိစရာကြုံလာပြီးဆိုဘာမှအာကုစရာမရှိဘူးဗျဘေးကလူတွေကပြုတော့ပြုစုရတယ်ပေါ့ဒါမဲ့လို့သိစရာကြုံလာရင်လူလည်းဘာမှတတ်နိုင်နော်ယောဂဝိနာတွေခံစားပြီးဆိုရင်ကိုယ်လည်းတော်ကြီးကိုခံလာပဲ ဘေးကလူတွေကလည်းပင်ပန်းကြတယ်နော်ကျမကြီးမကောင်းတဲ့ပုဂ္ဂိုလ်လည်းဒုက္ခရောက်တယ်သူနဲ့ဆက်ဆက်တဲ့ပုဂ္ဂိုလ်လည်းဒုက္ခတွေရောက်ကြတော့မသေးခင်ကိုဒုက္ခရောက်တာနော်တချို့ကြတော့သူများတတ်လို့တရားတာရှိတာပေါ့ဒါတွေအများကြီးပဲဘုန်းကြီးတို့လူလောကနည်းနည်းတော်သေးတိဆန်လောကဆိုပို့ဆိုးတယ်နော်တိဆန်လောကကြတော့ကြီးနိုင်ငံချင်းကိုအာကြီးတဲ့ကောင်အာတိတဲ့ကောင်စပြစ်လိုက်တာအမျိုးတူလည်းစားတာပဲဇတ်တူလည်းစားတာပဲတိဆန်လောကကြ မွေတို့ငါတို့ဒီတတ္တဝါတွေကြည်လိုက်ပေါ့ဇုစုမှချမ်းသာမပေးဘူးစပြစ်လိုက်တာအဲ့တော့သေတော့မယ်ဆိုရင်တော့သေနီးရနှမျိုးရှိတော့ဗောနော်ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကသေနီးရတစ်မျိုးကုသိုလ်ကောင်းမှုမရှိတဲ့ပုဂ္ဂိုလ်ကသေနီးရတစ်မျိုးဒါမျိုးနှမျိုးရှိတော့ကောင်းမှုကုသိုလ်မရှိတဲ့ပုဂ္ဂိုလ်ကြတော့ဘာဖြစ်လဲသေကံကြီးအကုရာမရှိဘူးပေါ့ဟောငါသေသွားရင်ဘယ်ကိုသွားရမှာပါလဲဒါတွေဆိုရင်စရာဖြစ်တော့ဘယ်ရောက်သွားပါမလဲ ဘာဖြစ်ပါမလဲဒီလိုတွေးပြအများရန်လို့ထိတ်လန့်ကြောက်လန့်ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကြာဒီလိုမဟုတ်ပေါ့ဗျာဟိုဒါနတွေပြုထားမယ်သီလတွေစောင့်တည်ထားတယ်ဘာဝနာတွေစောင့်တည်ရကိုယ်မှာအကိုရာရှိတယ်ဒီထဲမှာအာကိုစရာရှိကတော့ဘာဝနာပေါ့နော်ဘာဝနာအထုတ်လို့အစွဲလန်းနေကင်းသွားရင်တော့အာကိုရာပို့ဖြစ်တော့နော်တေဂဏီကြရင်ဘုန်းကြီးတို့မသေးခြင်းလဲတရားမှာ အသေးရင်သိခြင်းလည်းသိရမှာသေကံကြီးကြရင်ဘာဖြစ်လဲဆိုရင်ဒါဆိုမသိခြင်းကြတာကချစ်ခင်ရင်းနှီးတဲ့ပုံကုန်နေနဲ့ခွဲရတော့မှာနောက်ပိုင်ဆိုင်ထားတဲ့ပစ္စည်းတွေလည်းစွန့်ရတော့နော်တက်ရှိပဲဖြစ်တက်မဲ့ဖြစ်ဖြစ်ဒါတွေစွန့်ရတော့မှာစွန့်ရတော့ဘာဖြစ်လဲကိုကများများပိုင်ဆိုင်လေးလေးအစွန့်ရခက်လေးခွာခက်နေပဲများများပိုင်ဆိုင်လေးလေးဒီပေါ်မှာတွေ့တောင်းမှုဆွဲလမ်းမှုတွေများလေးလေးအဲ့တော့ဆွဲစွန့်ရထွက်ရခက်တော့ဘူး ဒါလူမမဟုတ်ဘူးဗျာနတ်တွေလည်းဒီသေတော့မယ်ဆိုသူတို့လည်းခွာခတ်တာပဲဘုန်းကြီးတို့တော့ချမ်းသာတော့ပိုးခွာခတ်သေးတယ်ပိုးကြောက်တာနော်ဘုရားလည်းတကတရားမင်းတို့ပါလို့ဆိုကြည့်ပေါ့နော် နတ်တွေကြတော့ဘုန်းကြီးတို့လူတွေတော့မဟုတ်ပေါ့ဗျာသူက9ရက်လောက်နေရောမယ်9ရက်လောက်မတိုင်မှကြိုသိတော့ဘာတွေသိလဲဆိုသူကနမိတ်လေးငါနမိတ်၅မျိုးထင်တာသူတို့လည်းသိတော့မှဆိုသိတော့နတ်တွေတက်ပြီး ရောက်ကြတယ်သူတို့အသုံးပြုလာတဲ့ပန်းတွေကဘယ်တော့မှမညှို့ဘူးဗျာသေကဏိကာလာကြအဲ့ဒီပန်းတွေကညှို့လာတာပဲအသုံးပြုနေပန်းတွေနောက်ဝနာစားဆိုဘယ်တော့မှဟောနာဆွေးမျိုးတာမရှိဘူးအများဆုံးတက်လွင်တောက်ပြောင်နေတာဒါပေမဲ့သူတို့တွေသေကဏိကာကြဟောင်းနာဟောင်းနာအရောင်မတောက်တော့ဟာအဲ့ကြသူတို့ကနေသေတော့မစသိတာတပြီးတော့နတ်ပြည်ရောက်ကြတဲ့နတ်တွေကဘယ်တော့မှချွေးမထွက်ဘူးကျန်ကြတော့ဘယ်တော့မှချွေးအဲချွေးထွက်လာတဲ့နတ်သေတော့မှာပဲ အဲ့မှာသူကလန့်လာနတ်တွေကနတ်ပြည်ရောက်ကြတယ်အများနဲ့နှုတ်ပြုံနေတာမြို့သမီးလေးဆို16နှစ်ရွယ်မြို့သားလေးနတ်သားဆိုရင်16နှစ်ရွယ်အများနဲ့နှုတ်ပြုံတယ်အိုရောက်မပေါ်ဘူးဟောတေကန်လေးကလည်းじゃသူ့ရဲ့အိုရုပ်ကပေါ်လာအသက်ကြီးရုပ်ကပေါ်လာနော်အရင်တော့ကနတ်ပြည်မှာကျတော့ဗာပြစ်လဲဆိုဒီတေကန်လေးအချိန်မကြာအများနဲ့ပျော်စရာချက်ဖြစ်တော့အများနဲ့ပျော်နေကြတော့ ဟောသေကနိကြသူမပြောတော့ဘူးကာဝေသမင်းနေအပေါင်းပေါင်းလေးဝိနေဘလောက်ပြောစရာကောင်းလဲသူ့စိတ်ထဲမှာမပြောတော့ဘူးဘာဖြစ်လို့သိရမယ်သိအောင်သိတော့စိတ်ကပူစိတ်ပုံနေတော့မပြောနိုင်တော့ဘူးဟောတရားမင်းညာသူကြနတ်ပြည်နှစ်ထအုပ်ချောတော့အုပ်ဆုံးမှုတွေကများတယ်စီစိန်ညာများတော့ကိုကြောက်တော့ပိုးခွာရခက်တယ်နော်သူဆိုရင်လားသူသေးသွားကြတဲ့တရားတယောက်ကရောက်လာအပိုင်ဆိုးသွားမှာဒါမျိုးတွေပေါ့ အဲတော့သူဆုံးတော့ကတွေအများကြီးပဲအဲတော့ဒီငါဒီတော့ကဘူးဖြောက်နိုင်မလဲလိုက်ရှာတယ်နောက်ဆုံးတော့ဘုရားသွားတွေ့တော့ဘုရားဒီပြေးလာတယ်နောက်ဘုရားဒီမေးရောက်လာမေးကုန်းနဲ့မေးမေးရင်တရားနာရင်ဘုရားကသူ့မေးကုန်းဖြေတရားဟောရင်လည်းတရားနာရင်ခြင်းနဲ့သောတော်ဘာဖြစ်သွားတော့ပြောချင်တာကလူတွေမဟုတ်ဘူးတော့နတ်တွေလည်းဒီသိချင်းတရားတွေကျုံလာရင် ကြောက်တယ်ဒါလေးမှတ်ထားပေါ့အဲဒီသိခြင်းတရားတွေလွတ်အောင်ဘုန်းကြီးတို့ကလုပ်အောင်ပေါ့ဗျာသိခြင်းတရားတွေလွတ်အောင်မလုပ်နိုင်သေးရတော့မလွယ်ပါဘူးဒါကတော့သိခြင်းတရားတော့ပဲဆိုကြောက်တယ်တရားမရှိဘူးရင်တော့ဒါသိခြင်းတရားကြောက်တာပါတရားရှုဖို့ရင်တော့ဒီယုံ nant တရားလေးရဲ့ပေါ်ပြီးတော့ဖြစ်ပြီးပြပေါ်ပြီးတော့ဖြစ်ပြီးပြပေါ်ပြီးပြောင်းဒါအသေးလေးတွေခေါ်တယ်အခုဘုန်းကြီးသားမယ်ကြည့်ပေါ့ထက်တမ်းပြီးတက်တမ်းတက်တိုင်းတက်တမ်းဒါသေးနေတာပဲ အတန်တွေကပေါ်ပြီးတော့ပေါ်ပြီးတော့ဖြည့်ပြီးဖြည့်ဒါကအသေးလေးခေါ်တယ်အသေးလေးတွေမြင်သွားရင်အသေးကြီးမကြောက်ဘူးဒါကိုဒါကြောင့်မို့တရားရှုမှတ်တွေကဝိပဿနာဉာဏ်ဖြောင်းမှတ်ဝိပဿနာဉာဏ်ဖြောင်းရှုတရားရှုမှတ်ဖို့တရားကောင်းကောင်းရှုမှတ်ဖို့တော့ဝိပဿနာဉာဏ်တွေဖြင့်ရှုနေတယ်ပေါ်ပြောပေါ်ပြောပေါ်ပြောပေါ်ပြောဒီလိုပဲပေါ်ပြောက်သွားတယ်ဆိုတာဖြစ်ပြက်သွားတယ်သိတာပဲနော်ခုလည်းပြောက်ပေါ်ပြောက်နေတာပဲဘာမှမဆန်းဘူးအဲ့ဒါမျိုးမြင်သွားတယ်ဩ တင်းချင်းပြဘာမှမဆက်ပါဘူးဒီလိုမြင်လာတာဟိုကကြတော့တကယ်ဘွားတကူအဆုံးသတ်ပေးသွားတဲ့ခါကျယုံ nant တရားရဲ့အကျွေးမဲ့ချုပ်တာအဲ့ဒါကိုလည်းလက်ခံနိုင်သွားတယ်အကြောင်းကိုတရားရှုမှတ်ရင်ဒီဝိပဿနာဉာဏ်ဖြစ်အောင်မှတ်ယုံ nant တရားတွေတကယ်ပေါ်ပြီးပြောက်ဖြစ်ပြီးပြည့်မြင်အောင်မှတ်အဲ့လိုမှတ်နိုင်လာရင်ဒါသိချင်းတရားရင်ဆိုင်ရင်အဲ့ဒါမှမမှတ်နိုင်သေးရတော့နော်မရဏမိဒုက္ခဒီဆင်းရဲတရားနော် သိခြင်းတရားတွေကတော့ဆင်းရဲနဲ့ကြုံနေအောင်ပါပဲဒီနေ့ဒီလောက်နဲ့ဆင်းရဲနဲ့သိခြင်းတရားတွေကြုံလာရင်ကြောက်နေအောင်ပါပဲနော်မကြောက်မလားမဖြစ်အောင်ဘုန်းကြီးတို့ဗာဖြစ်လေဒီနေ့ပြောတာလည်းသိခြင်းတရားဆိုတာဗာတွေလည်းဒါပဲပြောတာပါအဲတော့ဒီသိခြင်းတရားတွေမကြောက်ချင်ရင်ဝိပဿနာဉာဏ်ဖြစ်အောင်အထောက်ဒီလိုအထောက်ရင်ဘုန်းကြီးတို့ရင်ဆိုင်ရတယ်ဒီလိုမှတ်ပြီးဒီနေ့သိကြမှာနော်ဒီနေ့ဟောပြောတဲ့တရားတော်များကို ဟောပြောတဲ့အတိုင်းလိုက်နာကျင့်ကြအထုံနိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်လေးပါးကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။